ဒီနေ့2020ခုနှစ်ဧပြီလ24ရက်စနေနေ့ညနေပိုင်းပေါ့ဘုန်းတို့ဟောဖို့အစီအစဉ်ကြီးညာထားဝိသုဒ္ဓိ9ပါးနဲ့ညံစဉ်16ပါးလို့ပြောတယ်မနေ့ကဘုန်းကြီးဓမ္မနုပဒနာပဲအာယနာရှုမှတ်တဲ့နေ့မှာအာယနာရှုမှတ်တဲ့နေ့ကိုပြောခဲ့တယ်ပေါ့နော်အဲအာယနာရှုမှတ်တဲ့ခါမှာ ဒီနေ့မနေ့ကပြောခဲ့တဲ့နတ်ဖြစ်ငါမှာတုတ်တုတ်ပြောပဲလို့ဘုန်းကြီးဝန်ခံထားတယ်အဲ့ဒီတုတ်ကနည်းနည်းနားလျာခက်လို့ဘုန်းကြီးတခြားတုတ်တစ်ခုပြောအောင်အဲ့တခြားတုတ်တစ်ခုကတော့ရှုမှန်ဤအတွက်လည်းထောက်ကိုပြုနိုင်တယ်နားလဲနားလဲနိုင်တယ်ပါတာတော့အဲ့ဒီသာလဝင်ဝကတန်ရုပ်မှာကျပါတာပါပဲတုံးနာမယ် သုံးနာမည်ကတော့ဝါတုတပရိယာယတုတ်လို့ခေါ်ပါတယ်။တာလာနဝကတန်ယုတ်စာမျက်နှာ389မှာပါပါတယ်။ဒီမျက်စိတို့နားတို့အာယနာ6ပါးပေါ့ဗျာ။ဣဇတိကအာယနာဣဇတိကအာယနာ6ပါးနဲ့ဗေဒအာယနာ6ပါးတွေ့ဆုံပေါင်းဆုံလာတဲ့ကမရှုတတ်လို့ရှင်ကိုယ်တဏ္ဍာမှာကိလေသာတွေဖြစ်တယ် ရှုတိုင်းတော့ကိလေသာတွေမဖြစ်ဘူးကိလေသာတွေဖြစ်တာကိုကိလေသာဆွတ်ဆိုတယ်ကိလေသာမိုးတွေဆွတ်ဆိုတယ်ဒီလိုသုံးတယ်ကုသနာမှာရှုမှတ်တယ်လို့ကိလေသာတွေမဖြစ်ဘူးဆိုရင်တော့ကိလေသာတွေမဆွတ်ဆိုဘူးဒီလို ဟောတာတော့အားလေးပြောချင်လို့ပါအဲ့ဒီကိမာနန္ဒတုံမှာအောက်မှာဆက်ကြည့်လိုက်ပါနော်နံပါတ်1ဒိဋ္ဌိယပဲ အပေါ်နှစ်အဲဒီနှစ်ကနှစ်မှာဒီမှာသူကစက္ခုစက္ခိုင်းကမျက်စိနာနှာခေါင်းရှာကိုစိတ်ပေါ့ဒါမနောဘုံကြီးဒါကိုယ်ကံနာကိုမှရှိနေအောင်အစ္စတိကရင်နာ6ပါးလို့ခေါ်တယ်မျက်စိနာလျာကိုယ်စိတ်ပြင်ဘက်မှာတွေ့တဲ့အစင်းပေါ့ ပြီးတော့အတန်တို့ပြီးတော့အနံ့တို့ပြီးတော့အရသာစားစရာပြီးတော့ဖုဒ္ဓဘာယုံအတွေ့အထိပြီးတော့ကြံတွေးစရာဒါပြင်ဘက်မှာရှိတဲ့အတွက်ဘာရေးအိုင်နာ6ပါးခေါ်တယ်အဲ့ဒီတရားရှုမှတ်တာနဲ့ပတ်သက်ပြီးတော့ခုနဘုန်းကြီးပြောတဲ့အဝါတုတပရိယာတုံးမှာဟောထားတာလေးပြောမယ်အဲ့ဒီတုံးမှာဘာဟောတာလဲဆိုဘုရားရှင်ကတက္ကတိုင် ကပိလဝုထုမြို့တော်ပေါ့အများရှင်မြို့တော်ပဲမွေခဲ့တဲ့မြို့တော်အဲ့ဒီမြို့တော်အနီးမှာရှိတဲ့ဏိကျောဓာယုံအကြောင်းမှာတရင်သုံးနေတဲ့ချင်းအဲ့ဒီမှာဘုရားရဲ့ရွှေမျိုးသားချင်းတွေကသူတို့ရဲ့နန်းတဲ့သို့မဟုတ်စီဝေခမဆောင်ပေါ့တချို့ကလည်းအပန်းဖြေဆိုင်လို့လည်းပြောတယ်အဲ့ဒီအဆောက်ကြီးဆောက်တယ်ဆောက်ပြီးရနောက်ပိုင်းမှာ ဘယ်သူမှမနေရသေးခင်ဘုန်းကြီးတို့ဗမာတွေလောက်တယ်လို့ပေါ့ဗျာအိမ်တဲမင်္ဂလာလောက်တယ်လို့အဲ့လိုမျိုးပါပဲကားသေးလေးဝဲလိုက်အိမ်သေးလေးရလိုက်အဲ့လိုလောက်တယ်သူတို့လည်းတာဝန်မင်းတွေကဒီဆောက်လဲဆောက်ဆောက်ပြီးပေါ့လေအသစ်ဆောက်တဲ့ဆောက်မှာဘယ်သူမှမသုံးရသေးဘူးအဲ့ဒီဆောက်မှာဖျောင်းမွေးတဲ့တန်ခါတွေပင့်တယ်ပင့်ပြီးတဲ့အခါကျတော့နေဆုံးနေပါ ਈ ကပေါ့ညာဘက်မှာညာဥယံတရားဝဲ ရောရံတရားဝဲတာဝေမင်းသားကြီးအလိုစုပေါင်းပြီးတရားနာကြတယ်စုပေါင်းပြီးတရားနာပြီးပြန်သွားတဲ့ချိန်ဘုရားလည်းတက်တော်ရတော်ကြီးတဲ့ချိန်ဖြစ်မယ်ပြန်သွားတဲ့ချိန်ကျတော့ပထမသူတို့ဟောခဲ့တာဟောနေတဲ့ချိန်မှာခါနာတာဘုရားဘုရားမှာခါနာယောဂရှိတယ်ခန္ဓာယောဂရှိတဲ့ခါကျတော့ဟောတာလည်းကြိုက်ခါလည်းနားလာတဲ့ခါကျတော့အဲ့ဒီချိန်မှာတရားနာတဲ့ခါကျတော့ဘုန်းကြီးတို့တန်ခါပြိတ္တလည်းရှိနေတယ် လူပြိတ္တတန်ခါပြိတ္တကုန်ရှိတာပေါ့နော်အခုတော့လူတွေကပြန်သွားပြီပဇူတွေကြံတန်ခါပြိတ္တကကြားနေတယ်မြတ်စွာဘုရားဟောလိုက်တဲ့ခါကျတော့တန်ခါတွေကတရားတွေစိတ်ဝင်စားပြီးထိနာမိတာတွေကင်းနေတယ်ဆက်ပြီးနာကျင်သေးတယ်ပေါ့ဗျာပြောရရင်တော့ဟုတ်လားဘုန်းကြီးတို့ပြိတ္တလည်းအဲ့လိုရှိနေမှာဟုတ်လားငိုက်နေတာမြင်တော့တိတ်ပြီးဟောကြတာတရားဟောတာအပြတ်တော့သူကငိုက်နေတာအခုလည်းဘုရားက သူဆက်မဟောနိုင်ဘာဖြစ်လို့ခါနာကခါနာနေတဲ့ယောဂရှိတော့ဒီတာဝန်မင်းသားတွေတာဝန်မင်းတွေဟောတာလည်းကြာသွားတယ်ကြာသွားတော့အဲ့ဒီယဟန်ပိဋကတွေမှာရှင်မမောက္ကလံပါတယ်နော်တော်တော်များများဘုန်းကြီးတို့ရှင်သာရိပုတ္တရာဟောတဲ့တရားတို့ရှင်အနန္ဒဟောတဲ့တရားတို့တော်များနာနေတာဘုန်းကြီးဒါလေးလည်းသိစေခြင်းလို့ရှင်မမောက္ကလံတရားဟောတာအဲတာဝန်မင်းသားတွေတာဝန်မင်းတွေကုန်ပြန်သွားတဲ့ချိန်မှာရဟန်းတော်တွေအပေါင်းကလည်းဒီဖျားတရားနာတဲ့အခါကျအဲ့ချက်နဲ့စိတ်မရှိဘူး ထိနာမိတာတွေမရှိကြအောင်ဆက်ပြီးနာခြင်းတယ်ပေါ့နိဘုရားလည်းခါနာနေတဲ့အတွက်ခါညောင်းလာပြီပေါ့ခါနာခါညောင်းလာတဲ့အတွက်ရှင်မမောကလန်ပြောတယ်မောကလန်ငါခါညောင်းနေတဲ့ခါနာနေတယ်ငါခဏသွားနားလိုက်ဦးမယ်ဒီတန်ခါပြေတတ်တဲ့ဆက်ပြီးတရားဟောပါဒီမိတ်ဘုရားကခါနာတဲ့အခါကျနှစ်ထပ်သင်္ကန်းကြီးရှိတယ်နှစ်ထပ်သင်္ကန်းကြီးကိုလေးကောက်တော့ခောက်ခိုင်းတယ်ခောက်ပြီးမှအဲ့ပေါ်မှာ နာယူတယ်ရှန္ဒနာခင်ပေတော့အဲဒီမှာနာယူအဲ့ဒီမှာရှင်မောင်မောက်ကံနေယဟန်ကိုယဟန်တွေကိုတရားဟောပါတယ်ဘာဟောလဲဆိုတော့ခုနကဘုန်းကြီးပြောတဲ့ကိလေသာဆွတ်ဆွတ်တဲ့ပုံကုံနဲ့ကိလေသာတွေဖြစ်နေတဲ့ပုံကုံပြန်ဒါကတော့ဆွတ်ဆွတ်တယ်လို့ကကိလေသာမဖြစ်တဲ့ပုံကုံကိလေသာမဆွတ်ဆွတ်တဲ့ပုံကုံအဲ့ဒီနှစ်ဦး ဟောတာပါပဲ။ဘာဟောလဲဆိုရန်တို့မျက်စိနဲ့ဒီအစင်းအာယုံမြင်လာတဲ့အခါတို့သဖြင့်နှစ်သက်ဖွယ်အစင်းကိုမြင်လာတဲ့အခါအဲ့ဒီနှစ်သက်ဖွယ်အစင်းကိုနှစ်သက်တဲ့လောဘဖြစ်တတ်တယ်။ပြီးတော့မနှစ်သက်စရာအစင်းကိုမြင်လာမနှစ်သက်စရာပြဿနာတွေကြီးမိဒေါသတွေဖြစ်စိတ်ဆိုးစိတ်ပြတ်တာတွေဖြစ်အဲ့လိုဒေါသတွေဖြစ်တတ်တယ်။ အဲ့ဒါဘာကြောင့်ဖြစ်တယ်လဲနှစ်သက်ဖွယ်အာယုန်တွေတွေးလာတဲ့ကလောဘဖြစ်တယ်မနှစ်သက်တဲ့သတင်းတွေကြည့်မိမကျေနပ်တာစိတ်ဆိုးတာစိတ်ပြတ်တာဒါတွေဖြစ်တော့ဝမ်းနေတာဒါတွေဖြစ်တယ်ဘာဖြစ်လို့ဒီလိုဖြစ်လဲဆိုကိုမှရှုမှတ်နေတဲ့တတိလွတ်သွားပုံမှန်အဖြစ်တော့ဒီတရားရှုမှတ်တွေကခန္ဓာကိုယ်ကစမှားတယ်နော်ခန္ဓာကိုယ်မှာရှိတဲ့အရာထင်ရှားတော့ဝင်လေထွက်လေထင်ရှားတယ်ဓကမ္မထံထင်ရှားတယ်များသောအားဖြင့်တော့ ကာယကတတတိကမ္မထ14မျိုးကာယ ानु ပဒနာက14မျိုးရှိတယ်အဲ့ဒီ14မျိုးထဲမှာတော့ဘုန်းကြီးတို့အာနာပါနနဲ့ဓာကမ္မထကိုအရှုများကြတယ်အဲကြောင့်ဘုန်းကြီးတို့ဒီနှစ်ခုပဲရွေးချက်ခိုင်းတယ်အမှန်တော့ဘုရားဟောထားတာတော့အများကြီးပါပဲ14မျိုးတောင်ဟောထားပါခုနကဒီအာယုန်นี่ကောင်းတဲ့အာယုန်မြင်တယ်မကောင်းတဲ့အာယုန်မြင်တယ်ကောင်းတဲ့အာယုန်မြင်တော့လောဘဖြစ်တယ်မကောင်းတဲ့အာယုန်ဖြစ်တော့ဒေါသဖြစ်တယ်ဘာဖြစ်လို့ဒီလိုဖြစ်လဲ ခုရှုမှတ်နေတဲ့ကမ္မထံခန္ဓာကိုယ်မှာကမကရံကမ္မထံကနေလွတ်တတိလွတ်သွားလို့မရှုမှတ်ဖ ೇನೆ နေလို့အဲကြောင့်မို့လောဘဒေါသတွေကဝင်လာလောဘဒေါသဖြစ်တာအဲ့ဒီလောဘဒေါသတွေဝင်လာပြီဆိုအဲ့ဒီလောဘအယုံနဲ့ဒီအာယုံပေါ်မှာနှစ်သက်စရာအယုံဒီဒီလောဘအာယုံနဲ့မှစိတ်ကအကျဉ်းကျသလိုဖြစ်တာကိုမကျဉ်သက်စရာအယုံသွားကြည့်လိုက်ဒီကမထွက်တော့ဘူးဒီပေါ်မှာစိတ်ဆိုးစိတ်ပြဝမ်းနေတာတွေဖြစ်နေ နော်ဒီဒီချိန်မှာပို့ဖြစ်တာပဲခွင်းတို့လူမျိုးတွေကြိုဝမ်းနေမှုတွေဖြစ်တဲ့အခါကျခွင်းတို့ဒီတော့လှန့်လျှောက်တာတွေဒါတွေဆွမ်းစားပင်းနဲ့လျှောက်တာတွေတွေ့ရပါဒါဒါတွေကတော့ဖြစ်တာပါတတိလွတ်တာတရားမရှုမှတ်တိုင်ဖို့ဆိုတယ်တရားရှုမှတ်တဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့လို့လည်းတတိလွတ်ပြီးကြီးတဲ့အခါကျတော့ဒါမျိုးတွေဖြစ်ပါအဲ့ဒီလိုဝင်လာပြီဆိုတော့ဘာဖြစ်သွားလဲဆိုတော့ခုဒီအကုသူတွေကလွတ်မြောက်အောင် လှုပ်တယ်နီမမြင်တော့လောဘတွေအာကြီးဒေါသတွေအာကြီးနေအဲ့ဒီလိုဖြစ်နေတဲ့ပုဂ္ဂိုလ်ကအစင်းအာယုံမှာကိလေသာမိုးကိလေသာတွေဆွတ်ဆွတ်နေတဲ့ပုဂ္ဂိုလ်ပဲအဲ့လိုပြောတာဒါရှုမှတ်တဲ့နေ့ဒီကတော့မြင်လာရှုမှတ်ရမယ်မရှုမှတ်နိုင်ရင်ခုနလောဘဖြစ်စရာဘုန်းကြီးတို့လောဘဖြစ်မှာပဲဒေါသဖြစ်စရာစိတ်ဆိုးဝမ်းနေတာတွေဖြစ်မှာဒါကမြင်ရတဲ့အစင်းအာယုံနောက်အတန် နော်သတင်းတွေနားထောင်တယ်ကိုနှစ်သက်တဲ့သတင်းတွေနားထောင်တဲ့ခါကျအခုချိန်မှာကိုနိုင်ငံသတင်းနားထောင်မကောင်းသတင်းတွေကြားတဲ့ခါကျအိမ်မှာပါပြည်တယ်ဒေါသဖြစ်တော့စိတ်ဆိုးဝမ်းနည်းတွေဖြစ်တော့အမျိုးတွေတတိလွတ်ပြီးတော့မရှုမှတ်တတ်ရင်ဒေါသဖြစ်နေဖြစ်ကြောမရှိအောင်ရှုမှတ်တိုင်းတော့ကောင်းတော့ဖြစ်ကြောရှိအောင်မရှုမှတ်တိုင်းတော့ဖြစ်ကြောဆက်ဖြစ်နေမှာတချို့တချင်းတန်လေးတွေ ဘာလေးတွေပေါ့လေကောင်းတဲ့အတန်လေးတွေကြာလေဒီပေါ်မှာตายရတဲ့တဏှာဖြစ်ပြန်ဒါဘာဖြစ်လို့ဖြစ်လဲဆိုမရှုမှတ်ဖဲနဲ့တတိလွတ်နေတတိလွတ်နေရင်တော့ဒီကောင်းတဲ့အာယုံတွေးကြုံလိုက်ဘာဖြစ်မလဲကောင်းတဲ့အတန်တွေးကြုံလိုက်လောဘဖြစ်မယ်မကောင်းတဲ့အာယုံတွေကြားရရင်ဒေါသဖြစ်မယ်အဲ့ဒီလိုဒေါသဖြစ်နိုင်ဒီလောဘဒေါသလွတ်တဲ့နိလလုံးဝပျောက်သွားဒီလောဘစိတ်တွေကဒီလောဘ လောဘအာယုန်ထဲမှာကြာရောက်နေတဲ့အတွက်စိတ်တရားကျဉ်မြောင်းနေတယ်ကျဉ်ကျပ်နေတယ်လို့ဒီလိုစာမှာသုံးတာဒေါသအာယုန်ထဲမှာပဲထွက်မရအောင်ဒီထဲမှာပဲကြာနေတယ်ကြာနေတော့စိတ်တွေကျဉ်ကြုံနေကျဉ်မြောင်းနေတယ်အဲ့တော့ဒီတွေကနေလွတ်မြောက်ဖို့မလွယ်ဘူးပေါ့ဒီကိလေသာတွေပဲဖြစ်နေတယ်ထပ်တလဲလဲဖြစ်နေသူတဏ္ဍာမှာကိလေသာဆွတ်ဆိုးနေအဲ့တော့ဒီမျက်စိဖြင့်မြင်တာနားဖြင့်ကြားတာ နှာခေါင်းမြအနံ့ရတာစားစရာစားတဲ့အခါကောင်းတာစားမယ်မကောင်းတာစားမယ်အတွေ့အထိအသုံးဆောင်နေသုံးမယ်ကောင်းတယ်သုံးမယ်မကောင်းတာသုံးမယ်ဒီလိုအာယုံ၅ပါးနဲ့ပတ်သက်ပြီးတော့ဒီတော့မှဟောထားတာဗာလဲဆိုတော့အဲ့ဒီမြင်သမျှကြားသမျှအာယုံတွေကိုဘုန်းကြီးတို့ယောဂီများကမလွတ်တမ်းတတိနဲ့မှတ်မယ်မမှတ်ရင်တော့တတိလွတ်နေရင်တော့လောဘဖြစ်စရာအောင်လောဘဖြစ်မှာပဲဒေါသဖြစ်စရာအောင်ဒေါသဖြစ်မှာပဲအဲ့ဒီလိုလောဘတွေ ဒေါသတွေဖြစ်ကြောရှည်နေပြီဆိုရင်တော့အဲ့ဒီလောဘအာယုံထဲမှာပဲကိုကအကျဉ်းကျနေတဲ့သဘောဖြစ်နေတယ်ဒီဘောကနေထွက်မြောက်ဖို့ခက်တယ်ရှုမှတ်ရင်တော့အဲ့ဒီလိုလောဘတွေမဖြစ်ဘူးဒေါသတွေမဖြစ်ဘူးဒေါသလောဘဒေါသမဖြစ်ရင်ဒီလောဘဖြစ်စရာအယုံဒေါသဖြစ်စရာအယုံတွေလွတ်မြောက်သွားတယ်ဘာဖြစ်လို့လဲဆိုတော့ကိုရှုမှတ်နေတဲ့ဒီအာယုံလည်းမှတ်နိုင်တယ်နော်ပြီးတော့ခန္ဓာကိုယ်မှာလည်း တတိဆွဆွမျိုးကိုရှုမှတ်နေတဲ့အာယုံမှလည်းရှုမှတ်နိုင်တယ်ဒီမှာတော့နှမျိုးပြောသွားတယ်ဒီပေါ်သမျှအာယုံကလည်းရှုမှတ်နိုင်တယ်ပြီးတော့ကိုရှုမှတ်နေတဲ့အာယုံအာနာပါနမနအာနာပါနတတိဆွဆွမျိုးမှခုနအောင်နေပေါ်မှာပဲမနေ့ကကြည်ထားတယ်စောစောကကြည်ထားတယ်ပြန်ပေါ်တယ်ဒီရှုမှတ်နေတာအရင်စောစောမြဲမြဲရှုမှတ်နေလည်းပဲမပေါ်ဘူးဘုန်းကြီးခဏခဏပြောခဲ့တယ်ဒီမြင်သိစိတ်က ဒီအစင်းယူပါယုံလောက်ပဲပစ္စုပ္ပါဆင်းယူပါယုံလောက်ပဲအာယုံပြုလို့ရတယ်။ဇာတိစိတ်ကဒီအတန်အာယုံပဲအာယုံပြုလို့ရတယ်။အနန္တိစိတ်ကအနတ်အာယုံပဲအာယုံပြုလို့ရတယ်။စာတိစိတ်ကစားစရာအာယုံပြုလို့ရတယ်။ထိတိစိတ်ကပစ္စည်းပစ္စည်းသုံးတယ်ဆိုတွေ့ထိသုံးဆောင်တယ်ဒါပဲအာယုံပြု။ဒီတရားထိုင်နေတဲ့ကမျက်စိမနားပိတ်ဒီအာယုံနဲ့ပိတ်ပြီးထိုင်နေကစိတ်တရမနောဝိညာဉ်စိတ်ဒီစိတ်နဲ့ပဲတရားအထောက်တာ ဒီမနောဝိညာဉ်စိတ်ကြတော့မနောဒွါရမနောဝိညာဉ်စိတ်ဒီဟာအရာကျဲတယ်ပစ္စုပန်တက်တဲ့လေသူကဒီစိတ်ကသိတယ်အတိတ်ကဟာတွေလည်းပြန်သိတယ်အနာဂတ်လည်းအတွေးနဲ့သိတယ်ဒီဒီမနောဝိညာဉ်အရာကျဲခုနအာယုံ6ပါးမမြင်ရဘဲနဲ့သူကအကုန်လုံးမြင်နိုင်တယ်ရှုမှတ်နေတယ်ခုမရှိတော့ဘူးဒါမဲ့သူအတိတ်ကမနက်ကကြည့်ခဲ့တာတွေပြန်မြင်မယ်မနက်ကကြားခဲ့တာတွေပြန်တွေးနိုင်တယ်မနောဝိညာဉ်သိအရာကျဲ အဲကြောင့်မို့ဒီမနောဝိညာဉ်နဲ့ပတ်သက်ပြီးတော့ရှုမှတ်ရှာအောင်များများတယ်အဲ့ဒါကိုရှုမှတ်တတ်ဖို့ရည်ကြည်တယ်ရှုမှတ်တဲ့အခါကျခုနကမနေ့ကကြည့်ခဲ့တယ်မနေ့ကနားတောင်းနေတယ်ဒီအတွေးတွေပေါ်လာနေဒါကိုလည်းရပ်တောင်းဒီအတွေးကိုသိပြီးမှမှသိပြီးမှဒီတွေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်သိလဲသိရမယ်ဒီအတွေးကိုပေါ်ပြီးပြောက်ဖြစ်ပြီးပြက်မြင်အောင်လဲရှုရတယ်အဲ့ဒီလိုကြည့်နေတဲ့သူရပ်တတ်ပါတယ်အတိတ်တွေးပေါ်ရင်လည်းအတိတ်တွေးကိုပေါ်ပြီးပြောက်မြင်အောင်ရှုအနာဂတ်တွေးပေါ်ရင်အနာဂတ်တွေးပေါ်ပြီးပြောက်မြင်အောင်ရှု ပြစ်စုပြီးတော့မှပြစ်စုမှရှုမှတ်နေတဲ့အာယုံပြန်ကပ်လို့ရတယ်အဲ့လိုမှတ်တော့အဲ့ဒီလိုရှုမှတ်နိုင်တော့ဘုန်းကြီးတို့တဏ္ဍာမှာယောဂီတို့ရှုမှတ်နေတဲ့ပုဂ္ဂိုလ်တဏ္ဍာမှာခုနကဒီအစင်အတန်အစာကြီးတဲ့အာယုံတွေပေါ်မှာလောဘဒေါသကိလေသာတွေမဖြစ်တော့ဘူးဗျာဒါတော့သူကတော့လောဘဒေါသတာပြောတာပါတကယ်တမ်းကျတော့မာနလည်းဖြစ်နေတာပဲအိတ်တမရှိရလည်းဖြစ်နေတာပဲဒီအောင်နဲ့အာယုံပြုပြီး အဲ့ဒီလိုကိလေသာမဆွတ်ကိလေသာတွေကိုမဆိုးမဖြစ်ရင်ကိလေသာမဆိုးဆွတ်တယ်မဆိုးဆွတ်ဘူးလို့ရှင်မမောကလာမိတ်လာပါသူကတော့ဥပမာလေးနဲ့မိတ်ပါသေးတယ်ပထမဥပမာတော့ဗာလဲဆိုကိလေသာဆွတ်ဆွတ်တဲ့ဥပမာတော့ဗာ6တွေ့နေတဲ့ကျူပင်တို့မြက်ပင်တို့မိုးထားတဲ့အိမ်ကိုပေါ့ဗျာတဝူးတယောက်ကမီးလာရှို့ရင်လွယ်လွယ်ကူမီးလောင်နိုင်စိတ်က တိတွေလွတ်နေမယ်အသိဉာဏ်တွေလွတ်နေမယ်ဆိုခုနလောဘဒေါသတွေကလွယ်လွယ်ကိုဝင်နိုင်တယ်လို့မိန်းအမြဲတမ်းတတိကနေအောင်ကြိုးစားမယ်အသိဉာဏ်တွေဖြစ်နေအောင်ကြိုးစားမယ်ဆိုရင်တော့ဥပမာဘာပြောထားလဲဆိုထူထဲတဲ့အင်္ဂလိပ်တွေတိဆောက်ထားတဲ့အိမ်ပေါ့နော်ကွန်ကရစ်တွေနဲ့ဆောက်ထားတဲ့အိမ်မျိုးတယောက်တူတယောက်ကမီးလာရှို့လာလောင်စရာမရှိတဲ့အတွက်မလောင်နိုင်ဘူးလေအဲ့လိုဟောတော့အဲ့ဒီလိုဖြစ်အောင်ကျင်ညာဆိုပြီးတော့ရှင်မမောက္ကလဟောတယ် အဲ့ချိန်မှာဘုရားအနာယူပြီးထားလာခဏကျိန်းလာပါပဲနာယူနေကျိန်းပြီးထားလာတဲ့ချိန်မှာမှရှင်မမောက္ကလံချီးကျူးပါနဲ့မောက္ကလံနဲ့ကောင်းတယ်တဲ့ရဟန်းတော်တွေကိုကိလေသာကိုဆွတ်ဆိုသူနဲ့ကိလေသာမဆွတ်ဆိုသူတရားဟောတာကောင်းတယ်ဆိုဝမ်းမြောက်ဝမ်းသာတာတို့ခေါ်တာတာတို့ခေါ်ပြီးတော့နောက်ရဟန်းတော်များလည်းဝမ်းသာရတာတို့ခေါ်တာအဲ့တော့ဘုန်းကြီးတို့ဒီမှာအာရဏ12ပါးကိုမှတ်တဲ့ခါကျတော့ခုနကလောဘဒေါသမဖြစ်အောင်မှတ်နော် ဒီအာယနာ12ပါးမှာတော့အာယုံဒီတော့မှာတော့အာယုံကိုအဓိကထားပြောတယ်နော်ဒီမှာတော့ဓာရမျက်စိနားလျာကိုယ်စိတ်ကိုလည်းမှတ်နိုင်တယ်အိစ္ဆဒုက္ခနာတအနေနဲ့ပြီးတော့ဒီမြင်ရတဲ့အစ္ဆဒိကယနာ6ပါးရူပံတတံခန္ဓာဝရတံဖွတ်တော်ပါဘောနော်အစင်းအတန်အနံ့အရသာအတွေ့အထိသုံးဆောင်တဲ့ပစ္စည်းတွေ့ထိတွေပေါ့ကြံတွေးစရာဒါကိုလည်းအိစ္ဆဒုက္ခနာတအနေနဲ့မှတ်နိုင်တယ် အဲ့ဒီနှစ်ခုပေါင်းစုံရင်ကြောင့်ဝิญဉ်စိတ်တွေဖြစ်တယ်ဝิญဉ်စိတ်တွေမှာလည်းမြင်သိစိတ်ကြားသိစိတ်အနံသိစိတ်စားသိစိတ်ပေါ့တွေ့ထိသိစိတ်ပြီးတော့အတွေးစိတ်အတွေးစိတ်ကတော့အဖြစ်များဆုံးပဲအဲ့ဒါတွေကိုလည်းမှတ်နိုင်တယ်မှတ်တဲ့အခါကျဘာမှမလဲပေါ်ပြီးပြောင်းဖြစ်ပြီးပြင်းမြောင်းမှတ်သုံးဖို့အနေစာတလည်းအနတ္တတလည်းမြောင်းမှတ်ဒုက္ခတလည်းမြောင်းမှတ်ဒါ အဲ့ဒီတော့ကအဲ့လောက်နဲ့ထားမယ်နော်ဒီနေ့ဘုန်းကြီးဟောဖို့ပြောဖို့ခေါင်းစည်းပေးတာဝိသုဒ္ဓိ9ပါးနဲ့ဉာဏ်စဉ်16ပါးကိုရှင်အဲ့ဒီသူတို့ဝိသုဒ္ဓိ9ပါးနဲ့ဉာဏ်စဉ်လေးတွေပြထားတဲ့စာရွက်လေးတင်ပေးစမ်းပါအဲ့ဒါလေးနဲ့ဆိုရင်တော့ပို့ပြီးတော့ယောဂီတို့မှတ်လို့သားလို့ကြည်လို့လွယ်တာပေါ့နော် ထမဆုံးဘုန်းကြီးတို့ဝိသုဒ္ဓိ9ပါးဉာဏ်စဉ်ကဒီထဲမှာ16ပါးပေါ့နော်ဒီဘက်ကမက်ကင်ဟိုနောက်ပိုင်းကပရိညာ3ပါးဆိုပြီးပြတာအဲ့ဒါလေးတွေကိုကြည်ရင်းနဲ့ဘုန်းကြီးတို့တရားဟောပါမယ်။ဘာဖြစ်လို့လဲဆိုရင်နည်းနည်းလေးမှတ်စုပြခိုင်းတာကမြင်လွယ်အောင်မှတ်စုမကြည့်ဘဲနဲ့နေလို့မြင်ဖို့နည်းနည်းခက်နော်။အဲ့တော့ ဝိသုဒ္ဓိ9ပါးဆိုတာစာပြောမှာဝိသုဒ္ဓိ9ပါးကသီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိပြီးတော့ကင်္ခဝိတရဏဝိသုဒ္ဓိပြီးတဲ့အခါကျတော့မေဃမေဃညာနာဒါသနာဝိသုဒ္ဓိပရိပရာညာနာဒါသနာဝိသုဒ္ဓိအဲ့မှာနေဗန်သွားလမ်းစီဟိုဟောတာတော့ဒီလိုစင်တန်းဟောတာပေါ့ဒီဘုန်းကြီးတို့ဖြစ်စင်တန်းပဲပြေးပြေးပြေးနဲ့ဒီလိုမြင့်တက်သွားတဲ့သဘောမျိုးပြခြင်းလို့ကြည်လိုက် ဒီဘက်ကဝိသုဒ္ဓိ9ပါးသီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိမှာဒိဋ္ဌိဝိသုဒ္ဓိကဒါတကယ်ဖြစ်စဉ်ဒီတိုင်းဒီတိုင်းပေါ်တက်သွားတာဒီဘက်ကဝိပဿနာဉာဏ်နေပေါ့နော်ဉာဏ်ဉာဏ်ဉာဏ်ဉာဏ်ဒီလိုတက်သွားအဲတော့ဒီမှာတွဲပြတာဝိသုဒ္ဓိ9ပါးနဲ့ဒီနာဉာဏ်စဉ်16ပါးနော်မက်ခင်နေနဲ့လည်းတွဲပြထားတယ်ပရိညာ3ပါးနဲ့လည်းတွဲပြထားတယ်ပထမဆုံးဘုန်းကြီးတို့ကတရားထုတ်ရမယ်ဆိုသီလသီလဝိသုဒ္ဓိ ဒါစင်ကြအောင်လို့သီလဝိသုဒ္ဓိစင်ကြဖို့အတွက်ဒီမှာတော့ခွန်ကြီးတို့တာမန်လောက်ပဲပြောတာရှင်ဆိုရှင်သီလရဟန်းဆိုရဟန်းသီလနော်သီလရှင်သီလရှင်သီလလူဆိုလူသီလပေါ့၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးကြကြာရဆောက်တည်ဒီသီလဝိသုဒ္ဓိပိုင်းမှာဘုန်းကြီးတို့ဝိသုဒ္ဓိမဲ့မှာရောသင်္ယုံမှာရောနောက်ကိုကြီးချင်းနဲ့နောက်ပိုင်းဘုန်းကြီးကိုသင်ခိုင်းတာရှင်မှာကိုလည်းပြောပါမယ်သီလဝိသုဒ္ဓိပိုင်းမှာ သီလ၄မျိုးရှိတယ်ပါဠိမောက္ခတံဝရသီလယဟန်တော်တွေနဲ့ပတ်သက်တဲ့သီလပေါ့ဗျာယဟန်တော်တွေပတ်သက်တဲ့သီလ120ခွန်းဆိုတာအချင်းကျုပ်ပေါ့အကျေကြဂရေကိုတော်ညောရှိတယ်အသိခဗုဒ္ဓတိတ်များလုံးတဲ့ခါကျတော့သီလကျတော့ဘာနဲ့ထိန်းရလဲသရတရားနဲ့ထိန်းရသရတရားမရှိရင်ဒီသီလကျုပ်ပေါ်ကိုလွှဲတယ်နော်အခုလဲယောဂီတို့လည်းဒီတိုင်းပဲဟို ၅ပါးသီလကြာရင်၅ပါးပေါ့၈ပါးသီလထိန်တိုင်း၈ပါးပေါ့၉ပါးသီလ၁၀ပါးသီလကိုတနည်းကဘုန်းကြီးပြောခဲ့တယ်သီလသေးသေးလေးလည်းရှိသေးတယ်နော်စားလာတောက်တာတွေဒါတွေနဲ့ပတ်သက်ပြီးတော့နော်ယောဂီဆိုယောဂီနဲ့တူအောင်ဘုန်းကြီးရဲ့ဒီစားတာတောက်တာနဲ့ပဲပတ်သက်လို့ပြောတာပါတကယ်တမ်းကျယောဂီကြရင်ဒီမှာယောဂီနဲ့တူအောင်တချို့တိတ်ခါဖို့တိတ်တိတ်လေးဒါဆိုတကိယအတင်မှကောင်းတယ်မပြောချင်တာကတော့ဒီ မာမသီလ၈ပါးသီလ၁၀ပါးသီလ၉ပါးသီလဒါတွေလုံဖို့ကိုယ်တရားတရားနဲ့ထိန်ရတယ်ကိုယ်ယုံကြည်မှုဘုရားတရားပေါ်ယုံကြည်မှုနဲ့ကံကံကြောဒါကောင်းတာတွေကောင်းရိုးရတာပဲငါတတ်နိုင်များထိန်ပါတရားတရားနဲ့ထိန်ရတရားတရားရှိမှဒီသီလပြည့်စုံတယ်တရားတရားမရှိသီလကျိုးပြတ်ဖို့လွယ်တယ်နောက်တစ်ခုကအိန္ဒိယသံဝရသီလကိုသတ်မှတ်ထားတဲ့၅ပါးသီလ၈ပါးသီလ၉ပါးသီလဒါ စောက်တည်ထားတယ်မနက်ကခုနလည်းစောက်တည်တယ်အဲ့ဒါကတိလတိလကိုဘုန်းကြီးတို့ကြရဟန်းတော်များကြပါတိမောက္ခတန်ဝရတိလလို့ခေါ်တယ်လူကြတော့၅ပါးတိလ၈ပါးတိလ၁၀ပါးတိလ၉ပါးတိလပေါ့နောက်တစ်ခုကအဲ့ဒါလောက်တည်းထေးရမလားမဟုတ်ဘူးနောက်တာတိလတစ်မျိုးရှိသေးတယ်အိန္ဒိယတန်ဝရတိလလို့ခေါ်တယ်မျက်စိနားလျာကို နားတို့ရှားတို့ကိုယ်တို့စိတ်ဒီ6ပါးမှာဖြစ်ပေါ်လာသမျှအာယုန်တွေကိုအကုသို့မဝင်ရအောင်ပေါ့လေတတိနဲ့ထိန်ရတယ်ကြည်တင်မှကြည်မကြည်တင်မကြည်အောင်အန္တရာယ်ရှိမှကြည်ပေါ့နားထောင်တဲ့မှာနားထောင်နားမထောင်တဲ့မှာနဲ့သွားနားထောင်အကုသို့တွေဖြစ်တယ်မကြည်တဲ့နေရာသွားကြည်အကုသို့ဖြစ်တော့နားမထောင်တဲ့နေရာသွားနားထောင်နေတယ်အကုသို့ဖြစ်တယ် ဒီအိန္ဒိယသံဝရကျတတိနဲ့ထင်ရဟောငါယောဂီဖြစ်နေတာဒါတွေကြည့်လို့မသိပါဘူးဆိုမကြည့်ပဲနေရဟောငါယောဂီလုံးတာဒါတွေလုံးလို့နေတာတတိသမာဓိပြတ်သွားလိမ့်မယ်ဒီလိုတတိလေးနဲ့ပြန်ပြီးတော့ထင်ရတော့ကြည့်မယ်ဟာတွေကြားမယ်ဟာတွေပြီးတဲ့အခါကျတော့အနံ့နေပေါ့မွေးတဲ့နံ့နေကောင်းတဲ့နံ့နေပေါ့တတိလွတ်ပြီးသုံးဆောင်ဆက်ဆက်သုံးဆောင်နေတာရတယ်ပြီးတဲ့အခါစားစရာတွေစားစရာတွေတတိလွတ်ပြီးစားရင် ပုံပြီးတော့စားတောက်တွေပေါ်မှာတဏှိတက်မှုတွေဖြစ်တော့ပြီးတဲ့အခါကျတော့အတုံးဆောင်နေအတွေးတွေဝင်လာတယ်တတိနဲ့ထင်ရတယ်နော်အတွေးတွေလည်းတခါလေးလည်းမျောပြီးတွေးနေတတ်တယ်အဲတော့အိန္ဒိယတံဝရသီလမျက်စိနားလျာကိုယ်စိတ်ထိမ့်ဖို့ဆိုရင်တော့အိန္ဒိယကိုယ်ကြိုက်ကိုဖြစ်အောင်တတိနဲ့ထင်ရတယ်တတိလွတ်သွားရင်တော့အိန္ဒိယကြိုက်ပဲလိုက်ကြည့်နော် အဲ့ဒါမျိုးဖြစ်နေလိုက်ကြည့်တယ်လိုက်နားထောင်တယ်မဆုံးနိုင်တော့နောက်တစ်ခုကအာဇီဝပါရိသုတ်တိသီလယဟန်ကြယဟန်နဲ့တူအောင်တမိုးဝမ်းချောင်းလုပ်ရတာပေါ့ဗျာဒကာရမတွေလှူနဲ့လှူတဲ့တန်းနဲ့ဆုံးမျိုးဖုံးပြရတယ်လှူမတမ်းမလှူမရှိဆုံးခံရတာပေါ့ဘုရားလက်ထက်ကအဲ့ဒါမျိုးလို့ဒီတော့ဒီလှူခြင်းစိတ်ပေါက်လောင်ဒီခေတ်လိုပြောရင်အနေနာတနာဝတ္ထုအများကြီးပဲဗျာဘုန်းကြီးတို့မလောက်ကောင်းတာ ပေရင်ဟောတာတို့စေကုတာတို့တရင်တွေယူပြီးတော့ဟိုပို့ဒီပို့လောက်တာတို့ဒါမျိုးတွေပေါ့အများကြီးပဲအဲ့ဒါတွေအနေနာသနာဝတ္ထုယံဒီအနေနဲ့ဒါတွေကမလောက်ကောင်းတဲ့နေရာမှာပါဒါတွေလှုပ်ချင်းကြောင့်တချို့ကြီးညိုတာပေါ့ဗျာအာသရင်ကောင်းကောင်းယူပြီးလူရတဏ္ဍာလောက်တာပေရင်ဟောပြီးလူရတဏ္ဍာလောက်တာသူ့အတွက်ယာရုတည်မြဲအောင်လုပ်ပြီးဒါရိုက်တာရေရရာခြေတာတွေဒါမျိုးတွေလုပ်ပြီးသဘောကျတော့ ဒီအာဇီဝပါရိသုတ်တိသီလဆိုရဟန်းနဲ့တူတဲ့နီးနဲ့ရဟန်းရဟန်းဆိုရဟန်းနဲ့တူအောင်နေရတာပေါ့ဗျာတူအောင်နေလို့လှူတာမျိုးပဲကောင်းတယ်ခုနသူတို့အကျိုးလုပ်ပြီးတော့လှူတာမျိုးကြတော့ဒါကြတော့အာဇီဝတိပါရိသုတ်တိမဟုတ်တော့လူတွေကြတော့ဟိုတနေ့ကဘုန်းကြီးပြောခဲ့ပါတယ်ဒီလူတွေမှာဥပဒကဥပဒကမဒါယကဒါယကမမြေခံတိုင်း ဘာတွေမလုပ်ကောင်းဘူးလဲဆိုလူကုန်ကူးတာတို့စိတ်လက်နက်တွေရောင်းဝယ်တာတို့တေးတေးရက်တွေရောင်းဝယ်တာတို့ဒါမျိုးတန်းငါးတွေရောင်းဝယ်တာတို့ဒါမျိုးတွေမလုပ်ကောင်းဘူးဆိုခွန်ယူနေပြောခဲ့ပါအဲ့ဒီလိုဟာမျိုးတွေမလုပ်အောင်တချို့ဟာတွေကြတော့လှုပ်လိုက်လွယ်လွယ်ကူနေကြတော့ဘုန်းကြီးလောကလည်းမထူးပါဘူးခုနကဘေးရင်ဟောတာတို့ဘာလို့ကြလူတွေကကြီးညိုတာကိုလှူကြတာကို ပို့ပြီးတော့လာလာပါပုံများပို့ပေါ်များတရားပြနေတဲ့ပုံများတော့ရပေါ်ချင်မှာပေါ်တော့ပင်တဲ့ပုံကရှိချင်မှာရှိတယ်အာသူတို့ကြတော့ဒါပေါ်တယ်ဒီအာဇီဝပါရိသုတ်တိထိမ့်ဖို့ဆိုရင်မြတ်စွာဘုရားကဝီရိယနဲ့ထိမ့်ရမယ်ဒီလိုပြောတယ်ဝီရိယမရှိတဲ့ပုဂ္ဂိုလ်ကြခုနပေါ်ပင်ပေါ့ဗျာမြင်မြန်တရားရဲ့ဘာလဲဘုံကြီးတဲ့နီလန်လိုက်တာဟိုကတော့တက်တောင်တက်တာလေးနဲ့ဘာမှလှုပ်ရှားမလုပ်ဘူးလေ ဗေဒင်လေးဟောမယ်တရားဓာတ်ဆင်းလုပ်မယ်သူတို့အတွက်တက်တောင့်တက်တာလေးကျိုးဆောင်ပြီးကိုယ့်အတွက်အများကြီးကျိုးများတော့ဒါကြတော့သူကအာဇီဝပါရိသုတ်တိထိမ့်ညင်တော့ဝီရိယနဲ့ထိမ့်လို့ရတယ်ဟောသူတို့မလူငါဘုရားသားတော်နဲ့တူအောင်နေမယ်ရားနဲ့တူအောင်နေမယ်ဒီလိုဝီရိယအစိုက်တော့ဘယ်သူမှလူမတမ်းမလို့မကြည့်ကိုယ့်ကိုဆုံးခံဖုံးပေးရအောင်ကြောင်းဆုံးဖို့မယ်လို့ရှင်တော့ကြောင်းဆုံးဖုံးပေးလို့ရတော့ ခုနဝီရိယမဆိုင်ဖဲနဲ့ခပ်ဘောဘောနေခပ်ဘောဘောစာအဲ့လိုမျိုးဟာအာဇီဝတိတုတုတ်ပါရိတုတ်ဒီနဲ့ပြည့်စုံဖို့မလွယ်ဘူးလို့ပြောပြီးတော့အာဇီဝပါရိတုတ်ဒီအတန်ဘောဟန်ကြောင့်စင်ကြယ်ဖို့အတွက်ကတော့ဝီရိယဗราဏကြတယ်ဆိုပြီးတော့ဒီလိုပြောကြတယ်ပေါ့ဗျာနောက်တစ်ခုကတော့ပစ္စယတန်နေတိတာတိလအဲ့ဒါဘာလဲဆိုပစ္စည်းလေးပါစောင်းနေရေးဆေးပေါ့ဗျာခုယောဂီတွေက ဒါနဲ့ပတ်သက်ပြီးသုံးဆောင်လာပြီဆိုရင်ဉာဏ်နဲ့ဆင်ញင်ပြီးသုံးဆောင်ဉာဏ်နဲ့ဆင်ញင်ပြီးမသုံးဆောင်ရင်တော့ဒါပြစ်ရှိတယ်လို့ဆိုတော့ဒါပေမဲ့လို့တရားဆင်ញင်နှလုံးသွင်းနေလည်းပဲဉာဏ်နဲ့ဆင်ញင်နှလုံးသွင်းတာ ਨੇ တူတူပါပဲကိုတရားလေးရှုမှတ်ပြီးနေရင်လည်းပဲရပါတယ်ပရိယတ်ဒီပိုင်းဆရာတော်ကြီးတွေကတော့သူကဒီပစ္စယတန်တိတသီလကိုတမိတကညာနဲ့ဆင်ញံမယ်ဆိုတာအယူဝါဒသူကအဲ့ဒါပို့အတန် တော်မျိုးဆရာတော်ကြီးတို့ဆိုရင်သူကဒီပစ္စည်းလေးပါးနဲ့ပတ်သက်ပြီးတော့ဆင်ခြင်တဲ့နည်းလေးရေးထားတယ်ဘုန်းကြီးတို့တရားစခန်းတွေဆုံးစာကဏ္ဍီဆိုရင်ဒါလေးတွေမေတ္တာပုတ်ခိုင်းတာတို့ပိဿကနာဆင်ခြင်ခိုင်းတာတို့ဆရာတော်ကြီးဆုံးမတာလေးရေးထားတဲ့ဆောင်းပုံလေးနဲ့ဘုန်းကြီးတို့ချပေးရအသက်ရှည်စွာဘေယောဂါတို့ကိုမမကပရိယနဲ့ပရိပတ်ရမြောက်ထောက်တွေဤစေဤဆွမ်းဤသင်္ကန်းနဲ့ရှင်လန်းပွဲကောင်းဤဆံကြောင်းကို မိအောင်သုံးဆွဲပါတည်းဆိုဘုန်းကြီးစောက်ထဲလည်းရေးထားပါတယ်တရားအလုံးဝင်ကြွတင်ပြင်စာရေးစောက်ထဲမှာလည်းရေးခဲ့ဦးပါအဲဆောင်ဖို့အဲ့တမှာပါအဲပရိယတိလောကဆရာတော်ကြီးရဲ့မိန့်တယ်လို့ပေါ့လေဆွမ်းသင်္ကန်းကြောင်းစီပစ္စည်းလေးပါသုံးဆွဲတဲ့ခါမှာလည်းပဲအဲ့ဒီလိုညံနဲ့ဆင်ញင်သုံးဆွဲဖို့အဲ့တော့မှသာလျှင်သူကပစ္စယတန်တိတိယသီလနဲ့ပြည့်စုံတယ် ဒါပေမဲ့လို့ပฏิပတ်နယ်ပဲဘက်ကဆရာတော်ကြီးတွေကတော့ဝိပဿနာတရားအထုတ်နေတယ်ဇန်လိုင်းသွားတဲ့ပေါ်ဇန်တရားတွေအထုတ်နေတယ်သုံးဖို့သမထတွေအထုတ်နေဒါလည်းပြည့်စုံပါတယ်လို့ဒီလိုမိတ်ပါအဲပထမဆုံးဘုန်းကြီးတို့ကဘာလုပ်ရမလဲသီလဝိတုဒ္ဓိပြည့်စုံအောင်လို့ခုနကသီလ၄မျိုးပေါ့နော်အဲ့ဒီ၄မျိုးကိုပြည့်စုံလို့သီလဝိတုဒ္ဓိဖြစ်တယ်သီလဝိတုဒ္ဓိပြည့်စုံမှတကစိတ်တဝိစုံဝိတုဒ္ဓိစခန်းကိုသွားမယ် စေတဝိသုဒ္ဓိဖြစ်ဖို့ကြတော့ဒီမှာကာနုပဒနာတတိပဒ14မျိုးရှိတယ်ပရမအာနာပါနဒုတိယကဒီအာနာပါမအာနာပါနကိုပဲဣရိယာပုတ်၄ပါးနဲ့ရှုမယ်အာနာပါနရွေးခြင်းရွေးပေါ့နော်အဲတော့14မျိုးရင်ပြောမယ်အာနာပါနပြီးတဲ့အခါဣရိယာပုတ်၄ပါးရှုမှတ်တဲ့နေ့ပြီးတဲ့အခါကျတော့အသေးစိတ်မူရရှုမှတ်တဲ့နေ့ပြီးတော့ဗာဆက်ဟောလဲမြတ်စွာဘုရားဒီခန္ဓာကိုယ်ကြီးကို32ပုံပုံရှုတဲ့နေ့ ပြီးတော့ကြာဓာတ်ကြီးလေးပါရှုမှတ်တဲ့နီးအဲ့ဒီတောင်၅ခုရှိသွားပြီပြီးတော့သေသွားတဲ့အတုပခန္ဓာကိုယ်ကြီးသေသွားတဲ့အလောင်းကောင်ပုံကြီးကိုအတုပကိုမျိုးရှုမှတ်တဲ့နီးအလုံး၁၄မျိုးရှိတယ်များသောအားဖြင့်တော့ဘုရားရှင်လက်ထက်ကတော့အဲ့ဒီ၁၄မျိုးလုံးကိုတန်ရန်တန်ရရှုကြတယ်ဒီနောက်ပိုင်းမှာတော့ဒီအတုပရှုတာတို့ဘာလို့နဲတယ်များသောအားဖြင့်ဒီနောက်ပိုင်းဆရာတော်ကြီးတွေ အဓိကထားပြကြတော့ဒီအာနာပါနာပြခြင်းပြမယ်သို့မဟုတ်ဓကမ္မထံပြရင်ပြမယ်ဒါအတန်ညာတော့များဘုရားလက်ထက်ကတော့32ခုတသာရှုတယ်ပြီးတော့ဝိပဿနာပြောင်းနေတဲ့ရဟန္တာဖြစ်တာတွေတွေ့တယ်ဘုန်းကြီးခဏခဏပြောတယ်ကိုရင်လေးဆိုရင်ကေတာလောမနခာဒနာတဆောဒီ၅ခုကိုပထမရှုတယ်ခေါင်းရည်နဲ့ရှုတယ်ပြီးတော့ဝိပဿနာပြောင်းတာရဟန္တာဖြစ်သွားကိုရင်လေးတွေ9နှစ်ရွယ်ကိုရင်လေးတွေတာမဏိမာလေးတွေဘုရားရှင်လက်ထက်မှာအများကြီးတွေ့ရတယ် ပြီးတော့အတုဝကမ္မထာနဲ့ရှုပြီးတော့ရဟနာဖြစ်တာတွေလည်းတွေ့ရအဲ့တော့ဒီအခုခေတ်မှာတော့များသောအားဖြင့်ဒီအာနာပါနာနဲ့ဒါကမ္မထာမှာပြကြတာများတယ်ဒါကြောင့်ဘုန်းကြီးတို့ကလည်းဒီဆရာတော်ကြီးတွေလောလောဆယ်ပြတဲ့ကမ္မထာတစ်ခုပဲဒီမှာဘုန်းကြီးပြထားတယ်အာနာပါနာကြာရင်အာနာပါနာရှုအာနာပါနာရှုမှတ်လို့မရဘူးဆိုဒါကမ္မထာရှု ဘယ်ကမ္မဋ္ဌာန်းရှုရှုအခက်ခဲရှိတယ်အဲတော့အာနာပါနရှုလဲတော်တော်ခက်တယ်မလွယ်ဘူးဘုန်းကြီးအာနာပါနဒီတစ်ပတ်အာနာပါနရှုပတ်တဲ့ဒီနဲ့ပတ်သက်လို့အခက်ခဲတွေအများကြီးကြုံနိုင်ကြအောင်ဘုန်းကြီးအခက်ခဲကြုံနိုင်ကြအောင်အာနာပါနပြောတာကိုနှစ်ရက်လောက်ကြာသွားတယ်ခက်ခဲတွေပြောတယ်ဟောဒီဓကမ္မဋ္ဌာန်းလဲခက်တာပဲတချို့ကြအာနာပါနရှုရတော့အဆင်မပြေတော့ဓကမ္မဋ္ဌာန်းပြောင်းတယ်ဟာဓကမ္မဋ္ဌာန်းပြောင်းတော့လည်းအခက်ခဲကြုံများအာနာအာနာပါနပြန်ရောက်သွားပြန်ဒါကယောဂီတို့မှမဟုတ်ဘူး တော်တော်များများကတရားစခန်းတွေမှာကတော့မျိုးတွေကျုံတယ်။ तू ကဆရာတော်အာနာပါနဒီတော့ဘာမှလည်းဖြစ်ဘူးဓကမ္မထပြောင်းရှုရင်ကောင်းမှတင်တယ်ဓကမ္မထသင်ပေးပါပြီးတော့ရှုရှုတော့ तू မကြိုက်ပြန်ဒါအာနာပါန तू ကသူရောက်သွားပြီအဲ့လိုမျိုးတွေဖြစ်တယ်။တခုပဲစောစောမြတ်မြတ်လုံးနော်နှစ်ခုသုံးခုသွားမရွေးနဲ့ဟိုကလုံးလိုက်ဒီကလုံးလိုက်ဒီလိုမလုံးနဲ့ခဏတစ်ဖြုတ်လည်းမလုံးနဲ့အဲခုနပြတာလေးကိုကြည့်ရင်ဘာလို့ဖြုတ်ဖြုတ်လိုက်တာ။အဲ့ဒီဓကမ္မထနဲ့အာနာပါနာ အဲ့ဒီနှစ်ခုကိုဘုန်းကြီးတို့ရွေးမယ်ဒီဒီဒါအာနာပါနဒါကမနာကြာရရှုအာနာပါနပဲရှုရှုဒါကမတာပဲရှုရှုဒီတစ်ခုတည်းကိုဆွဲဆွဲမြဲမြဲရှုမယ်ဝိပဿနာမရှုစေခြင်းသေးဘူးနော်ဘာဖြစ်လို့လဲဆိုစိတ်တဝိသုဒ္ဓိဖြစ်မှဝိပဿနာပိုင်းသွားတာကောင်းတယ်စိတ်တဝိသုဒ္ဓိဆိုတာဘာလဲသီလဝိသုဒ္ဓိဆိုသီလစင်ကြံ စိတ်တော်ဝိသုတွေစိတ်စင်ကြယ်အောင်တန်ရှင်းအောင်ဒီကမ္မထာနဲ့ရှုအောင်စိတ်စင်ကြယ်ဖို့တန်ရှင်းဖို့ဆိုရင်များသောရေပုံရပြောတာပဲ။ဘာပြောလဲဆိုတော့စိတ်တော်ဝိသုတွေဖြစ်အောင်ဘုန်းကြီးတို့និဝရဏတွေကင်းအောင်ရှုရပါတယ်နော်။និဝရဏတွေကင်းရင်လည်းပဲစိတ်တော်ဝိသုတွေဖြစ်တယ်။ပြီးတော့ကိလေသာကင်းအောင်ရှုရတယ်။ကိလေသာကင်းရင်သွားရင်လည်းစိတ်တော်ဝိသုတွေဖြစ်တယ်။ဟောဒီ တင်းညုံမှာကြတော့စိတ်တော်ဝိတ္တုတွေဆိုဇံပိုင်းနဲ့ပတ်သက်လို့ပြောသွားတယ်တင်းညုံမှာကြတော့စိတ်တော်ဝိတ္တုတွေဖြစ်ဖို့ဥပ္ပစာရတမာရီအပ္ပနာတမာရီဒါတွေရှုမှရဖြစ်အောင်ရှုလို့ပြောတယ်ဥပ္ပစာရတမာရီလောက်ဖြစ်ရင်နိဝေနကင်းကွာသွားရင်ဒီမှာစိတ်တော်ဝိတ္တုတွေဖြစ်တယ်ဇံရရင်တော့ပြောစရာမလိုဘူးဒါပေမဲ့ဒါကသူကဇံပိုင်းကိုအဓိကထားပြောတယ်ဝိပဿနာပိုင်းじゃခဏိကတမာရီဖြစ်အောင်ရှုရအောင်ဘုန်းကြီးတို့ခဏိကတမာရီဖြစ်နေလည်းပဲ ဒီကိလေသာတွေကမဝင်ပါဘူးနိဝရဏတွေကမဝင်ဘူးခဏိကဆိုတာမြင်ကမှကြားကများကိုဆိုလိုတာမဟုတ်ဘူးเนาะခဏိကဖွင့်ထားတာနှစ်ပိုင်းရှိတယ်ပထမပိုင်းကတော့မြင်ကမှကြားကများကိုလည်းခဏိကသမารီလို့ပြောထားပါဖွင့်ထားပါဒါကတော့ဘုန်းကြီးတို့ဝိသုဒ္ဓိမေမဟာဒီကာမှာဖွင့်တာအဲ့ပါဠိလေးဖတ်ပြမယ်ဒီပါဠိလေးကခဏနာပြောနေညာဆိုရင်ကိုကတော့ဝိပဿနာရှုတဲ့ပုံကိုယ်ကများနေတော့ခဏိကသမารီအကြောင်းပြန်ပြောမယ် ခဏိကစိတ်တွေကဲကဲကြတာဒီခဏမတ္တထီတိကောတမာတိမြင်သမျှကြားသမျှအာယုံတွေကိုမှတ်ရင်လည်းပဲဒါလည်းခဏိကတမာတိပဲမြင်မြင်နဲ့ကြားရင်ကြားတယ်စားရင်စားတယ်ဒီခိုက်တန်လေးတည်တာလည်းဒါလည်းခဏိကတမာတိပဲအဲ့ဒါမှဆက်ဖွင့်တယ်နောက်တစ်ခုကဒါကိုချက်ပြီးဖွင့်တယ်သောပိဟိအာရမဏိနိဒန္တရံအဲ့ဒီအာယုံတစ်ခုထဲမှာနိဒန္တရံမပြတ် ဆက်တိုက်ကပ်နေရမယ်ဒီဒီတတိလေးကမပြတ်ဧကာကာရီနီဧကာကာရီနပဝတ္တမနောဘလို့မပြတ်ဖြစ်ရမလဲဒီအာယုန်တွေကိုတစ်ခုတည်းအချင်းရမယ်တစ်ခုလေးဖြစ်နေရမယ်ဝင်လေထွက်လေဝင်လေထွက်လေအာယုံမှာပဲကပ်နေတယ်ကျန်တဲ့အာယုံမရအောင်ဟိုမှလည်းဒီမှလည်းမမှရအောင်ဒီအာယုံတစ်ခုတည်းမှာတတိမြဲနေတာမျိုးအဲ့ဒါကိုပြောတယ်နော်အာယုံတစ်ခုတည်းမှာပါလဲမပြတ်တတိကနေရမယ် ဘလောက်ဒီပြန်ဧကာကာရိနာဗုဒ္ဓမာနောဒီအာရုံတကူထဲမှာကတ်နေရမယ်အဲ့ဒါကိုပြောဧကကဆိုတာ ਨੇ တူတူပဲဧကာကတေအကာကအာယုံအာယုံတခုထဲမှာဖြစ်နေတဲ့သဘောမျိုးကိုဧကကရာဒါကိုခေါ်တယ်နော်အဲ့ဒီအာယုံတခုထဲမှာကတ်နေပြီဆွဲနေပြီမြဲနေပြီဆိုတော့နောက်ထဝိသုအဲ့ဒီဝိသုဒိမမဟာဒီကဘာပြောလဲဆိုတော့ပฏิပက္ခေနအနာဘိဗုဒ္ဓော ဆန့်ကျင်မဲ့နိဝေနတရားတွေမနှိပ်စက်တော့နိဝေနတရားတွေကင်းသွားတယ်ပြောတာဒီအာယုမှာကတ်နေပြီဆိုဘယ်မကောင်းတဲ့တွေးမှမဝင်ဘူးလေလောဘတွေးလည်းမဝင်ဘူးဒေါသတွေးလည်းမဝင်ဘူးအချင်ငံမြည်တဲ့တွေးလည်းမဝင်ဘူးစိတ်တွေပြန့်လွင်လာလည်းမဝင်ဘူးကုက္ကုစာဩဒိစာကုက္ကုစာဘာမှမဝင်ဘူးဝိသိကိစ္စတန်တရားဖြစ်မှုတွေးလည်းမဝင်ဘူးအဲ့မှာတော်တော်ကောင်းတယ်အဲ့ဒါကိုပြောချင်တယ်အဲ့ဒီလောက်ထိရှုရမှာ ဘာပြောသွားလဲဆိုဥပမာလေးနဲ့အပိတောဝီယဇံရောက်နေတယ်လို့ဖြစ်ရမယ်ဇံတော့မဟုတ်ဘူးဗျာနော်ဇံဒီပါပေါ့နော်ဇံလို့ဖြစ်နေတာမျိုးဖြစ်သူကတကူထဲမှာကပ်နေပြီးတော့တန်ဇာသဘောမျိုးဖြစ်သွားနေုံနာတွေကင်းပြီးတကူထဲမှာကပ်နေအဲ့ဒီလိုဖြစ်ရမယ်တဲ့စိတ်တံနေဆလံတပိထပေတိစိတ်ကအဲ့ဒီ အာယုန်တစ်ခုတော့မတုံမလို့တီးနေတဲ့သဘောမျိုးနော်လှုပ်နေမယ်ဆိုရင်တော့မဟုတ်သေးဘူးငြိမ်သက်ပြီးတော့တီးနေတဲ့သဘောဒါကိုခဏိကသမားတွေခေါ်တယ်ဝိပဿနာရှုခြင်းတဲ့ပုဂ္ဂိုလ်ကတော့အဲ့လောက်ခဏိကရအောင်ရှုနော်အဲ့လိုခဏိကသမားတွေရပြီဆိုမှဝိပဿနာသွားမှဝိပဿနာဉာဏ်ဖြစ်ပါတယ်ဘုန်းကြီးပြောတာမို့ဒီထဲမှာဒါကိုရှင်းနေတာဒါကိုပြောနေတာဒီစိတ်တော်ဝိသုဒ္ဓိဆိုအဲ့ဒါကိုပြောတယ် အဲ့လိုနိဝရဏတွေကင်းလောက်အောင်ဗမာလိုနားလည်အောင်ပြောရရင်တော့တဏှာဤတိုင်းတဏှာဤလုံးကတ်မယ်ဗျာနှစ်နာရီတိုင်းနှစ်နာရီလုံးကတ်မယ်ဗျာတဏီုံကတ်နေမယ်ဗျာကတ်ပြီဆိုမှဝိပဿနာယူတိုင်းတိုင်းတိုင်းနဲ့ဉာဏ်နေဖြစ်တယ်တကယ်လို့ဘုန်းကြီးတို့ဟာခုနမြင်ကားများကြားကားများလဲမြင်ကားများလဲမှတ်မယ်ကြားကားများများပေါ်ကားတွေလိုက်မှတ်မယ်ဒါလည်းခဏိကမှတ်ပါတယ်ဒါပေမဲ့ဝိပဿနာဉာဏ်မဖြစ်ဘူးအဲ့ဒါသိကြတယ် ဒါကြောင့်မို့ဒီချိုးယောဂီတွေကဆရာတော်ဒီလိုရှုမှတ်နေကြပြီဘာမှလည်းမလုပ်ဘယ်ထိုးမှတော့တမာရီမှမဖြစ်တော့အဲတော့ဇံမိုင်းသွားတဲ့ပုဂ္ဂိုလ်ကတော့ဥပ္ပစာရတမာရီအမနာတမာရီရအောင်ရှုဒီသိညိုကတော့ဒီဥပ္ပစာရတမာရီအောင်လို့သူကဇံမိုင်းသွားတဲ့ပုဂ္ဂိုလ်ရည်ရွယ်ပြီးသူကပြောနေတယ်ဒါပေမဲ့လို့ဒီဝိသုဒ္ဓိမတ်တို့ကတော့ခဏိကတမာရီဆိုတာရှိပါတယ်နော်အဲဒီကခဏိကတမာရီဝိပဿနာဓာတ်တွေသွားခြင်းတဲ့ပုဂ္ဂိုလ်ကဒီစိတ်တဝိသုဒ္ဓိဖြစ်အောင်ကျင့်ပါ စိတ်တော်ဝိသုဒ္ဓိဖြစ်အောင်ဘယ်လိုကျင့်မလဲအာနာပါနအာနာပါနပဲဒါပဲဆွဆွမြဲမှတ်နေဓကမတန်းဆိုဓကမတန်းမှာမာဇီနီနဲ့ဆိုဝါယောတပေါ့ဗျာဝါယောတတကူတည်းပဲကျင့်ဝါရကျင့်နဲ့ဉာဏ်နဲ့တတ်တွေတွဲဖြစ်တာသိမှာပေါ့ဒါနဲ့ပတ်သက်ဘုန်းကြီးကနနာပြောပြပါတယ်အခုနာမည်ကြီးနေဘုန်းကြီးနိုင်ငံမှာနာမည်ကြီးနေမာဘောရီမြန်ရှာတော့ဒေါ်ရီတောင်နဲ့တဏှာပြီးတဏှာတဏှာပြီးတဏှာပြီးတဏှာသွားတယ်သူမာစီမှာအာထုတ်တဲ့ချိန်တုန်းကသူကသူ့ရဲ့ ဟိုကကန္တရာခီချံသူ့ရဲ့ထေဟိုကထေရပတ္တိပေါ့ဗျာသူကသူပြန်ရေးတာဘုန်းကြီးကတော့ဆရာတော်ကြီးရဲ့ထေရပတ္တိကိုဖတ်ပါတယ်ဘုန်းကြီးတို့ဖတ်တာကတော့ဆရာတော်ကြီးသူကျင့်တဲ့ကိစ္စတွေမှာဘယ်လိုကျင့်ခဲ့လဲဒီတရားတွေကျင့်တဲ့ပိုင်းမှာပြီးတော့သူကတောတဲ့တောင်နဲ့နေတာများတော့တောတဲ့တောင်ထဲမှာနေတဲ့အခါမှာဘာခက်ခဲတွေတွေ့လဲဘုန်းကြီးအဲ့ပိုင်းတွေလေ့လာတယ် ပြီးတော့သူဒုတင်နေစောက်တည်တယ်ဒုတင်စောက်တည်တဲ့ဘိုင်းမှာတော့ရှင်းရှင်းလင်းလင်းရေးမထားဘူးအဲ့ဒါဘိုင်းကိုဘုန်းကြီးသူတွေ့ပြီးမေးချင်တာဒါတွေလည်းမေးချင်လို့ပါတခြားဆရာတွေတော့မေးဘူးပါဟိုကနေသိဒုတင်အကြောင်းဆိုပါသူကအဲ့ဒီထဲမှာနည်းနည်းပဲတိုးတာနေသိဒုတင်မခက်ပါဘူးနှစ်ညသုံးညပဲခက်တာဟုတ်ရဲ့နှစ်ညသုံးညခက်တာသူကဘလို့ဖြည့်ရှင်းလဲဆိုရေးမထားဘူးအဲ့ဒီပြဿနာကြီးရှားဆရာတော်တွေကတော့ပြောပါတယ် အဲ့တော့သုဒ္ဓဇန်သမารီကြောင့်မှနေတိတူတင်ကျင့်လို့လွယ်တယ်ဆိုကြောင်းမိတ်မှာအဲ့တော့ပြောချင်တာအဲ့ဆရာတော်ကြီးကမဟာစီမသွားထုတ်တော့သူဟိုကမ္ထမ်းပြတဲ့ဆရာကြီးချင်းမှာပဏိတယမှာဆရာတော်ကြီးပဲပဏိတယမှာဆိုဘုန်းကြီးတို့သွားစဉ်ခါတော့ပဏိတယမှာဆရာတော်ကြီးကအမျိုးသားယောဂီတွေစစ်ပေးတယ်ရဟန်းယောဂီတွေကိုဘုန်းကြီးတို့ခေတ္တကတော့ရွှေရည်အောင်ဆရာတော်ကြီးကစစ်တယ်80ခုနှစ်ကသူတို့ခေတ်မှာတော့ဒီ မဟာဗောဓိမြိုင်ဆရာတော်ကိုတော့ပဏိတရမဆရာတော်စေတိုင်းမှာသူကဒီဝါယောဒဖောင်းပိန်ပဲဒါပဲအာယုဆိုင်ခိုင်းတာဝါယောဒကိုကြည်နေကျန်တဲ့တက်ပြန်သိတယ်သူကအဲ့ဒါပဲကြည်ခိုင်းတာကျန်တော့မလိုက်ခိုင်းဆိုလိုတာနာရကျင်တာတွေမမှတ်စေမမှတ်ခိုင်းသေးဘူးစိတ်တွေထွက်တာမမှတ်ခိုင်းသေးဘူးမြင်တာကြားတာမမှတ်ခိုင်းဒါကိုပြောချင်တာဒီဝါယောဒတခုတည်းစိတ်ဆိုင်ပြန်စိတ်ဆိုင်တဲ့ခါသူဒီဝါယောဒရဲ့ဖြစ်စဉ်အများကြီးပဲသူရေးထားတယ်သူတွေးခဲ့တာတယ်ဘုန်းကြီးတွေ့ဘူးတယ် သူရေးတာတွေသူဖြစ်တဲ့အတိုင်းဘုန်းကြီးဖြစ်ဘူးတယ်အဲ့ဒါတခုလဲဆိုင်မှာတခုလဲမဆိုင်ဘူးနော်ဟိုမှလိုက်ဒီမှလိုက်အဲ့တော့ဒီဒီဝါယောဒရဲ့ဖြစ်စဉ်တွေလည်းမသိဘူးအသိဉာဏ်လည်းဘာမှမဖြစ်ဘူးအဲ့ဒါမျိုးဖြစ်တာဒါလေးမှတ်ထားမယ်နော်အဲ့တော့မာဇီနီးကမှတ်ထားဖို့ကဝါယောဓာတ်ကိုအဓိကထားကြည့်တယ်လို့မှတ်ပါဝါယောဓာတ်ရဲ့သဘာဝကြည့်လေရဲ့သဘာဝကြည့်တော့ဝါယောဓာတ်ဆိုလေပဲလေရဲ့သဘာဝကသူတို့က လူပေါင်းနဲ့ပိန်နဲ့ဒီလိုပဲအသေးမှတ်ထားတာလေးကိုကြည့်တာလေလေးကဒီတိုင်းလည်းဖြစ်ခြင်းဖြစ်နေဒီလိုလည်းဖြစ်ခြင်းဖြစ်တယ်ဒီလိုလည်း cross ဖြစ်ခြင်းဖြစ်နေဒီလိုလည်းလဲနေဒီလိုလည်းဖြစ်ခြင်းဖြစ်နေခါဒီလေးဝမ်းပိုက်မှာမပေါ်ပဲဒီနာပေါ်တယ်ဒီနာပေါ်တယ်လေးကအကောင်းတဲ့နေရာပေါ်တာအဲ့ဒါကိုသူတို့ကမသိဘဲနဲ့ဒီကားလေးဒီတနေရာပေါ်ပြီးဒါအဲ့ဒါဖြက်ဖြက်ပြီးတော့ဒီဖောင်းပင်တင်းလောက်ကြတာအဲ့ဒီပြဿနာတွေရှိတယ် အဲတော့မှတ်ထားပါဝါမာဇီနီနဲ့မှတ်တဲ့ပုဂ္ဂိုလ်ကဝါယောဓာတ်ကြည့်တယ်ဝါယောဓာတ်ဆိုတော့အကောင်းတဲ့နေရာပေါ်မယ်အကောင်းတဲ့နေရာလိုက်ကြည့်ဒါပဲအဲတော့ဒီနေရာမှာစိတ်တဝိသုဒ္ဓိဖြစ်ဖို့မနာမဟာဗောဓိမြတ်ဆရာတော်ကြီးရတယ်ဒီတစ်ခုတည်းပဲဆွေဆွေမြဲမြဲရှုဓကမထမ်းပဲဝါယောဓာတ်ပဲဆွေဆွေမြဲရှုတဲ့အခါကျသူလေးရဲ့တဘာဝတွေအများကြီးမြင်တယ်ဒါခဏိကစိတ်တဝိသုဒ္ဓိဖြစ်လို့ခဏိကသမารီဖြစ်လို့ဒါတွေကဒါတွေတိတိကျကျမြင်တာ အဲ့ဒီလိုစိတ်တဝိသုဒ္ဓိဖြစ်အောင်ခဏိကတဘာတွေမဖြစ်သေးရတော့ဘုန်းကြီးတို့ဒီလေးရတဘာဝတွေမမြင်ဘူးဗျာဒါကိုမှတ်ထားဦးမယ်အာနာပါနလည်းဒီတိုင်းပဲဒီရကိုဆွဆွမြဲမြဲအားထုတ်ရမယ်ဆွဆွမြဲမြဲအားထုတ်လို့မပြီးသေးဘူးတော့ဝိပဿနာပြောင်းရင်လို့မရဘူးပြောင်းရင်တော့ပြောင်းလို့ရတာပေါ့ဗျာဘာသိညာမှမဖြစ်လို့ဘုန်းကြီးတို့မပြောင်းစေချင်တာခုနငြိမ်သွားပြီကတ်သွားပြီဆိုလာလိုက်မယ်နိဝရဏကင်းသွားရင် သူ့ရဲ့တဘာဝတွေ အလင်းသမိတ်တွေပါလာပြီးရချင်းညပြောစရာမလိုကပ်အောင်တာလို့ကပ်အောင်တာစ조사နော်နိဝရဏတွေကင်းရင်သွားစိတ်တဝိသုဒ္ဓိဖြစ်တဲ့စိတ်တဝိသုဒ္ဓိဒီဒီအာနာပါနတကူတော့တဆိုင်မှမမှန်တာတတိမြေအောင်မှတ်တတိမြေအောင်မှိုင်းမှိုင်းနဲ့နောက်ပိုင်းကျတော့နိဝရဏတွေကင်းလာမယ်နိဝရဏတွေကင်းသွားတာနမိတ်တွေပါပေါ်လာပြီပေါ့နော်အဲ့ရနေပြီးတော့ဒီမှာပါဆိုစိတ်တဝိသုဒ္ဓိဖြစ်မှာနော်ဝိပဿနာသွားကြမယ်ဆိုရင်နော် ကြိုးပါဇာမတော်တော်လေးဒီစိတ်တဝိတုဒ္ဓိကအနာဘာနာနဲ့ဇံပိုင်းနဲ့သွားတဲ့ပုဂ္ဂိုလ်ဇံသမารီလေးရအောင်လို့ဘုညာလှုပ်ဆစ်ချင်တာမို့လေဥပ္ပစာရသမารီအပနာသမารီအပနာသမารီမှာဇံသမารီလို့ခေါ်တယ်ဥပ္ပစာရသမารီဆိုဇံနာကနဲ့သမารီဒီသင်ညူကဥပ္ပစာရသမารီနဲ့အပနာသမารီနှစ်ပါးစိတ်တဝိတုဒ္ဓိခေါ်တယ်ဆိုပြီးသူကပြောသွားတယ်ဒီတော့ပြောချင်တာက ဇံမိုင်းသွားတဲ့ပုံကောင်များကဥပ္ပစာရတမာရီလောက်တည်းမကျေနပ်နဲ့ဥပ္ပစာရတမာရီခိုက်တတ်မှနမိတ်ပေါ်တယ်နမိတ်မမြဲသေးဘူးဟောလဲပြောင်းလိုက်နမိတ်မခိုင်မြဲသေးတဲ့ခါကျတော့တခါတလေနမိတ်ပေါ်မယ်တခါတလေအိပ်ပျော်သလိုဖြစ်တတ်တယ်ဘဝင်ကြတတ်တယ်ဇိုင်းငါတွေကိုမဆင်ញင်နိုင်သေးဘူးအပ္ပနာတမာရီရောက်ပြီဆိုနမိတ်ကခိုင်မြဲသွားပြီဒီဒီစေတဝိတ္တိခိုက်တတ်မှာဩ နိဝရဏတွေကင်းသွားဥပ္ပစ္ဆတာတမာရီလောက်ကစားပြီးနိဝရဏကင်းတာနိဝရဏကင်းလို့နမိတ်ပေါ်အပ္ပနာတမာရီကတော့ထူပြောစရာမလိုဘူးနိဝရဏတွေကင်းသွားပြီကင်းသွားတော့နမိတ်ပေါ်တယ်ဒီနမိတ်ကခိုင်မြဲတယ်နော်ဒီအဲ့ကြတော့လေမတွေ့တော့နမိတ်ပဲတွေ့နေနမိတ်ကိုတိကတ်ကြည့်ရအဲ့ဒီလိုနမိတ်ကစပိုင်းတော့မမြဲသေးဘူးနောက်ပိုင်းနမိတ်ခိုင်မြဲသွားပြီဆိုရင်ဇိုင်းကားတွေကိုဆင်ញင်လို့ရတယ်အဲ့ဒီခါကျရင် ဇံဝင်ဇံရသွားပြီဆိုရင်တဏီကုံလည်းရှုမှတ်လို့ရတယ်တညလုံးလည်းမအိဖက်ရှုမှတ်နိုင်တယ်အဲ့ဒီချိန်ဆိုရင်တော့ဟိုလိုဇံပိုင်းဝင်သွားသုဒ္ဓဇံမဟုတ်ပါဘူးပရမဇံလောက်ရရင်ကိုတမရီအကောင့်နဲ့သူနေတိတူတင်ဆောက်တည်လို့ရတယ်အဲ့ဒါလေးမှတ်ထားအဲ့တော့ဝိပဿနာသွားခြင်းတဲ့ပုံကောင်များတော့ခဏိကတမာရီရအောင်တော့ပါလို့ဒီမှာတိုက်တွန်းနေပါတယ်ခဏိကတမာရီရပြီခုနဇန်တမာရီတို့ကဲတော့ခံရတဲ့ခဏိကတမာရီရပြီဆိုအဲ့ကြမှာ ုန်းကြီးတို့ဘာရှုမှတ်စေခြင်းလဲဆိုတော့စိတ်တဝိတ္တုဒ္ဓိကနေဒိဋ္ဌိဝိတ္တုဒ္ဓိသွားမယ်ဒိဋ္ဌိဝိတ္တုဒ္ဓိဆိုတာဘာလဲဆိုတော့ဒီမှာတော့သင်ညုံမှာတော့လက္ခဏာရတပိစုပဋ္ဌာနာပရဋ္ဌာနာဝေဒနာနာမရူပပရိကောဒိဋ္ဌိဝိတ္တုဒ္ဓိနာမအဲ့ဒီမှာပရဋ္ဌံပုတ်ကတော့ပိုးပါလာတယ်ပရဋ္ဌံဆိုတာအကြောင်းတရားတွေဆင်းနေတာတကယ်တမ်းကျတော့ဒီ ဒိဋ္ဌိဝိသုဒ္ဓိခိုက်တာမှာအကြောင်းတရားတွေမမြင်သေးဘူးကင်္ခဝေဒနာဝိသုဒ္ဓိမှာမှအကြောင်းတရားမြင်တာအဲ့ဒီပါဠိပိုးနေတယ်ဆိုမာစီဆရာတော်ထောက်ပြခဲ့တယ်။တင်းညိုဆရာတော်ကြီးမှားခဲ့တာမာစီဆရာထောက်ပြဒါမစိုးရင်ဆရာတော်တို့တကယ်ပရိယတ်တိတတ်တဲ့တော်တဲ့ပုံကိုယ်တွေလည်းမမြင်ခဲ့ဘူးအလုတ်ပိုင်းနဲ့မာစီဆရာတော်ကထောက်ပြသွားဒါကြောင့်မစိုးရင်ဆရာတော်ရဒီနေရာမှာမာစီဆရာတော်ကိုချီးကျူးခဲ့တယ်ခစ်ဆက်ဆက်ကဘယ်သူမှမမြင်တဲ့အမှားတစ်ခုကိုမာစီဆရာတော်မြင်ခဲ့တယ်ပေါ့ သူတို့တော့မမြင်နိုင်ခဲ့ဘူးပရိယတ်ဒီသမားတွေမမြင်ခဲ့ဘူးပေါ့ဗျာဟိုကအလုတ်ပိုင်းနဲ့ကြည့်တော့ဒါမြင်ခဲ့တော့နောက်ပိုင်းမှာမာဒီဆရာတော်ကြီးကိုမစိုးဆရာတော်ကြီးဝိတုဒ္ဓိမဲ့နေတရားရေးခိုင်းတယ်မာဒီဆရာတော်ကြီးကဒီတိုင်းမရေးခဲ့ပါဘူးချမ်းမြေဆရာတော်တို့ပါဝင်ပေါ့နော်ဝိတုဒ္ဓိမဲ့ကိုပို့ချတယ်ထဂရာဒီကပို့ချပြီးမနောက်မှာဝိတုဒ္ဓိမဲ့နေတရားရေးမစိုးဆရာတော်ကြီးတွေပို့ဒီဖြတ်ခိုင်းအဲ့လိုလေဟုတ်ကဲ့ ပဲပြောချင်တာကဒိဋ္ဌိဝိသုဒ္ဓိဖြစ်အောင်ဘာလို့မလဲဆိုလက္ခဏာယုံနာတဘာဝတွေလက္ခဏာဒါကြောင့်ဘုန်းကြီးတို့တရားဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်နံပါတ်1လက္ခဏာကိုတဘာဝလက္ခဏာမြင်အောင်ကြည့်ရုပ်တဘာဝရုပ်ဆိုရုပ်တဘာဝလက္ခဏာမြင်အောင်ကြည့်နာမ်ဆိုနာမ်တဘာဝမြင်အောင်ကြည့်ဒါကိုပြောခဲ့တဘာဝလက္ခဏာကိုမြင်အောင်ကြည့်နော်တဘာဝလက္ခဏာပထဝီဓာတ်ဆိုပထဝီဓာတ်ရဲ့တဘာဝလက္ခ ပရိဝိဒဆိုမာတဲ့သဘောပြောတဲ့သဘောလေးတဲ့သဘောပေါ့တဲ့သဘောကြံဒီသဘာဝမြင်အောင်ကြည့်ရဒါကြောင့်ခုနခြေလမ်းတဲ့ခါမှာသဘာဝမြင်အောင်ကြည့်တွန်းတဲ့သဘောထိသွားမာတဲ့သဘောဒီသဘောတွေပရမသဘာဝလက္ခဏာဆိုအဲ့ဒါကိုပြောပါဒီသဘာဝမြင်မှာပညာပြောက်တယ်ငါခြေတော်ကြည့်ဆိုတော့ပျောက်သွားတယ်သဘာဝမမြင်ညာလားနဲ့ဘယ်လားနဲ့သဘာဝမြင်အောင်မချွတ်တိုင်းတော့ကိုခြေတော်ပုံစံကြီးပျောက်ဘူး ဒီဖောင်းနဲ့ပိန်နဲ့လည်းဒီသဘာဝမြောင်ကြည့်ရတယ်ဝါယောဒရတွန်းကန်တဲ့သဘောမြောင်ကြည့်မှကိုယ်ပိုက်ကြီးကပျောက်တာတွန်းကန်တဲ့သဘောမမြောင်မကြည့်တော့ငါးပိုက်ကြီးဖောင်းနေတာပဲဒီလိုပဲထင်တာပညာမပျောက်ဘူးဒီမှာအဲ့ဒါကိုပြောတယ်ဒိဋ္ဌိဝိသုဒ္ဓိဖြစ်ခြင်းနံပါတ်1လက္ခဏာဆိုတာသဘာဝလက္ခဏာမြောင်ကြည့်ပြီးတော့ရတ္တသူ့ရဲ့ရတ္တသူ့ရဲ့ဆောင်ရွက်တဲ့ကိစ္စတွေပေါ့အဲ့ဒါမျိုးလေး ဒါလေးတွေဘုန်းကြီးတို့ဓာတ်ပိုင်းမှာပြောခဲ့ပါဒီသူ့ရဲ့သဘာဝဘာတွေရှုရမယ်လက္ခဏာပထမတော့လက္ခဏာမြင်အောင်ရှုပေါ့ဗျာအဲ့ဒါသူကတော့ရှုစဉ်ကတော့ဝိပဿနာရှုစဉ်ကတော့ဒီလက္ခဏာလောက်ရှုလဲရတယ်ရတလည်းရှုနိုင်တယ်ပစ္စုပ္ပဋ္ဌာန်လည်းရှုနိုင်တယ်အဲ့ဒါတွေမြင်အောင်ရှုရမယ်ပြီးတော့မှဒါသဘာဝပထမဝိ ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကသဘာဝလက္ခဏာရှုမယ်သဘာဝလက္ခဏာပြီးတော့ဗာလဲတာမညာလက္ခဏာရှုမယ်နော်သဘာဝပြီးတော့ဘုန်းကြီးတို့ဒီသဘာဝမှာလည်းနှစ်မျိုးရှိတယ်ရုပ်သဘာဝနာမ်သဘာဝပြီးတော့ကြောင်းကျိုးသဘာဝဓမ္မရုပ်သဘာဝနာမ်သဘာဝမြင်အောင်ရှိရင်ခုနကဒိဋ္ဌိဝိတုဒ္ဓိဖြစ်တယ်နော်ဒိဋ္ဌိဝိတုဒ္ဓိရုပ်သဘာဝနာမ်သဘာဝမြင်အောင်ရှုရင်ဒါဒိဋ္ဌိဝိတုဒ္ဓိဖြစ်တယ်အဲ့ဒါကိုနာမရူပပိစိတာညာခေါ်တယ်ရုပ်သဘာဝ ယုတ်နံတယုတ်ယုတ်သဘောတက်တက်နံသဘောတက်တက်ညာထဲမှာထင်ရှားလာလိမ့်မယ်မြင်းလာရင်ကွဲလာရင်ဒါမှနာမရူပပစ္စည်းတိုင်းနော်နံဆိုတာကတော့စိတ်စိတ်တိတ်တိတ်ကိုခေါ်တာပါပဲရုပ်ဆိုတာတော့ရုပ်တွေပါပဲနော်အဲ့ဒီပရမရုပ်တဘာဝနံတဘာဝမြောင်ရှုရုပ်တဘာဝနံတဘာဝတွေမြင်သွားပြီထင်ရှားသိလာပြီဆိုရင်ရုပ်တွေနံတွေကွဲသွားတာပါပဲရုပ်နံကို ကိုယ်ကိုယ်ပြပြသိတဲ့ဉာဏ်မျိုးကိုနာမရူပပရိစေတဉာဏ်ခေါ်တယ်။နာမရူပယုံနာနေကွဲပြားလာရင်ဒိဋ္ဌိခုနကဒိဋ္ဌိအမြင်ဒိဋ္ဌိဆိုတာကအတ္တကောင်ဝိညာဉ်ကောင်လို့ထင်တာပေါ့ဗျာအတ္တကောင်ဝိညာဉ်ကောင်လို့ထင်တာပဲဒါမဟုတ်ဘဲနဲ့ဟောဒါရုပ်တဘာဝတက်တက်နာမ်တဘာဝတက်တက်ပဲနော်အတ္တကောင်ဝိညာဉ်ကောင်လို့လည်းပြောတယ်ငါလို့လည်းဆွဲတယ်ပေါ့ငါလို့တက္ကဒိဋ္ဌိနဲ့ဆွဲထားတယ်ဒီယုံနာနေပေါ့ဟောဒါငါခြေတော်ကြီးပဲ ဒါ၅ဘက်ကြီးပဲဒီလိုဆွဲတာရုပ်တဘာဝနာမ်တဘာဝမြင်သွားရင်ဟောဒါရုပ်တဘာဝတဲ့နာမ်တဘာဝငါတဘာဝယောက်ျားမိန်းမအလိုလိုပြောက်သွားတယ်အဲ့ဒါကိုဒိဋ္ဌိဝိတုဒ္ဓိလို့ခေါ်တယ်နော်ဉာဏ်အမြင်အယူဆတွေပေါ့အတ္တကဝိညာဉ်ကအတ္တပျောက်သွားတာငါဆိုတဲ့အတ္တဆိုပျောက်သွားတာမျိုးအတ္တဆိုစင်ကြယ်သွားတာမျိုးဒိဋ္ဌိဝိတုဒ္ဓိပေါ့ဒါရုပ်တဘာဝအတွက်နာမ်တဘာဝတတ်တတ်မြင်ဒီအတ္တငါတဘာဝယောက်ျားမိန်းမထင်တဲ့ တရားတွေဒိဋ္ဌိပေါ့ဗျာဒါအာသုဘယောက်ျားမိန်းမလို့ထင်လွဲတာဒီယုံနံတရားတွေပေါ့မှာဒါတက်ကဒိဋ္ဌိခေါ်တယ်ယုံနံရလို့ကိုယ်ပြမြင်ဒီဒိဋ္ဌိအတ္တဒိဋ္ဌိပြုတ်သွားတယ်ပေါ့ဗျာဒိဋ္ဌိစင်ကြယ်သွားတယ်အတ္တဒိဋ္ဌိပြုတ်တာငါဆွဲပြုတ်သွားတယ်အဲ့ရနေတဆင့်တက်ပြီးတော့ဘာရှုရလဲဆိုဒီယုံနံတဘာဝတွေကိုဒုတိယအနေနဲ့ဘုန်းကြီးတို့ကမ္မထမ်းဆရာများကဒီယုံနံတွေအကြောင်းကျိုးမြင်အောင်ရှုခိုင်းရတယ် ဟိုကဝင်လေထွက်လေရှုတယ်ရှုသွင်းနေတဲ့စိတ်တွေသိအောင်ရှုရှုသွင်းနေတဲ့စိတ်ကြောင့်မရှုသွင်းတယ်အဲ့လိုအကြောင်းကျိုးတွေလှမ်းတဲ့ခါမှာလဲလှမ်းနေတဲ့စိတ်ကြောင့်ဒီမှာတွန်းထိုးတာလှမ်းနေတဲ့စိတ်လေးမိအောင်ဖမ်းပြောနေတဲ့စိတ်ကြောင့်ပြောတာပြောနေတဲ့စိတ်ကအကြောင်းတော့ပြောတဲ့တန်ကျိုးအကြောင်းကျိုးတွေမြင်အောင်ရှုပါနည်းနည်းလေးဒီယုံနံတဘာဝတွေဒီယောဂီကထင်ရှားလေးတွေ့လာပြီဆိုဘုန်းကြီးတို့ကသူ့လျှောက်တာနားထောင်တာအဲ့ဒါပဲအဲ့ဒီကနေတစ်ဆင့်နေ စိတ်ဦးလေးအတိစိတ်ဦးလေးခေါ်တယ်နော်ချင်းစိတ်လေးကိုမိအောင်ရှုသွားခြင်းနဲ့စိတ်စားခြင်းနဲ့စိတ်နားထောင်ခြင်းနဲ့စိတ်ပြောခြင်းနဲ့စိတ်ကိုယ်ခြင်းနဲ့စိတ်ဆန့်ခြင်းနဲ့စိတ်အဲ့ဒီအကြောင်းအကျိုးမြင်အောင်ရှုခိုင်းတာသွားတယ်ဆိုရင်လည်းသွားခြင်းနဲ့စိတ်ရင်ပြတ်တယ်ရက်တယ်ဆိုရင်ရက်ခြင်းနဲ့စိတ်ပြတ်အဲ့လိုအကြောင်းအကျိုးတဘာဝလေးချင်းစိတ်လေးစိတ်ဦးလေးမြင်အောင်ရှုရင်အကြောင်းအကျိုးကွဲလာတယ် ကြောင်းကျုပ်ကွဲလိုက်တာပစ္စယပရိကညာလို့ခေါ်တယ်နော်ပစ္စယပရိကဆိုပစ္စယအကြောင်းပရိကသိမ့်စီတာအကြောင်းကိုသိမ့်စီတဲ့ဉာဏ်ဆိုရှေ့ရှေ့ဆရာတော်ကြီးအဲ့လိုပြောတယ်ချိုးဆရာတော်ကြီးအဲ့လိုဟောတယ်တရားဟောနာယုတ်ကိုသိမ့်စီတဲ့ဉာဏ်အကြောင်းကိုသိမ့်သိမ့်သိမ့်စီတယ်ဆိုတာဉာဏ်နဲ့သိတာပါပဲနာယုတ်ကိုသိမ့်စီတဲ့ဉာဏ်နာယုတ်ကွက်ကွက်ပြပြဉာဏ်နဲ့သိသွားတာကို နာယုတ်သိရှိတဲ့ညာလို့မှတ်တာနော်တက္ကလေးလေးဘုန်းကြီးတို့ဘုန်းကြီးတွေတောင်းမှတက္ကလေးလေးနားလေခုလွဲတာတွေရှိတယ်နားမလည်နိုင်ကြဘူးဘုန်းကြီးကိုဘုန်းကြီးတွေတပါးမေးဘူးတယ်သူလည်းကမ္မတန်းဆရာဘာလို့တော့ဆရာတော်ကြီးတို့ဘာလို့အဲ့လိုစာသံပေတာနဲ့တုံးတယ်ဟာဘုန်းကြီးဘုန်းကြီးနဲ့ဘုန်းကြီးဆရာကြီးကအကြောင်းဝင်သိရှိတဲ့ညာနာယုတ်သိစေဒါတွေပြောတယ်ဘာလို့သိရှိတဲ့ညာဘာလို့ဆိုလိုရတော့ပရိက္ခကိုပုတ်ကြည့်အဲ့ဒီဒိဗ္ဗထွက်တော့ ထွက်တော့အဲ့ဒီအတိုင်းကြီးတိတ်ပဲပြန်လာအဲ့ကြနားမရှိဘူးမှတ်တော့နော်အကြောင်းကိုသိသိတဲ့ညာဆိုအကြောင်းကျိုးကိုကိုယ်ကိုယ်ပြပြသိတဲ့ဉာဏ်အဲ့ဒါကိုပရိက္ခဉာဏ်ပရမဆုံးယုံနာတဘာဝမြင်အောင်ရှုယုံနာတဘာဝတဘာဝလက္ခဏာ2မျိုးယုတ်တဘာဝနာတဘာဝနောက်တစ်ခုပါလဲအကြောင်းကျိုးတဘာဝမြင်အောင်ရှုခြင်းစိတ်စိတ်ကူးလေးကိုရှုရတယ်ဒါဆိုအကြောင်းကျိုးတဘာဝတွေမြင်လာနိုင်တယ်နော် ဒီပစ္စယပရိကညာနဲ့ပတ်သက်ပြီးဘုန်းကြီးတို့အများကြီးဖြစ်ပါတယ်ဒီလိုတာမန်ကြောင်းကျိုးလည်းရှုလို့ရတယ်ပြီးတော့ပရိသသမုပ္ပါဆိုတာလည်းကြောင်းကျိုးပဲပဋ္ဌာန်းဆိုတာလည်းကြောင်းကျိုးပဲကြောင်းကျိုးအများကြီးပဲနော်ဒီຢာတွေနဲ့ပတ်သက်ဒီကြောင်းကျိုးနဲ့ရှုဘူးရှုနည်းနဲ့ပတ်သက်ပြီးတော့ဘယ်ဟာရှုရှုကြောင်းကျိုးမြင်ဖို့သစ္စာလေးပါဆိုလည်းကြောင်းကျိုးမြင်အောင်ရှုတာပဲဒီနေ့မနေ့ပိုင်းကပြောတဲ့သစ္စာလေးပါဒါပဲကြောင်းကျိုးမြင်အောင်ရှုတာ ဒီညာနဲ့ဆိုင်တယ်ပစ္စယပရိက္ခညာတမျိုးမျိုးနဲ့ကြောင်းကျိုးမြင်သွားရင်ဘုံနေနေတော့လုံလောက်တယ်ကြောင်းကျိုးမြင်သွားရင်ကြောင်းကျိုးဆက်ဆက်ဖြစ်နေယုံဏတရားတွေမှာတန်တရားရှိတယ်နော်ကင်္ခါဆိုတာတန်တရားဝိသိကိစ္စဒီဝိသိကိစ္စ10မျိုးရှိတယ်16မျိုးရှိတယ်နော်ဝိသိကိစ္စဒါဒီ10မျိုး16မျိုးကုန်ပယ်သွားတယ်လွယ်တာပြောကြအောင်ပေါ့နော်။ဘာလဲဆိုတော့အတိတ်ဘဝဆိုတာမရှိဘူး နော်ကြောင်းကျိုးတွေဆက်ဆက်ဖြစ်နေတာမဟုတ်ဘူးကြောင်းကျိုးဆက်ဆက်ဖြစ်နေတရားတွေဆိုတာမရှိဘူးပရမဝိသေကိစ္စရှင်မျိုးကင်္ခဝိသေကိစ္စရှင်မျိုးကင်္ခဆိုဝိသေကိစ္စပြောတာပါဖះမဖះမယုံဘူးတရားမယုံတန်ခါမယုံဘူးတန်တရားရှိတာမဟုတ်ဘူးသီလသိက္ခာဘုဒ္ဓမယုံဘူးအတိတ်ဘဝဆိုတာမယုံဘူးအနာဂတ်ဘဝဆိုတာမယုံဘူးလက်ရှိအတိတ်အနာဂတ်ဘဝဆိုတာမယုံဘူးတရားတွေကအကြောင်းကျိုးဆက်ဆက်ဖြစ်နေသစ္စာလေးပါးပြိဿဆိုဒါတွေမယုံဘူးပေါ့ ဒီကြောင်းကျုပ်တကယ်မြင်လာရင်ဒီခုနကတန်တရားကင်းသွားတာဝိသိကိစ္စလို့လို့ကွာသွားတာအဲ့ဒီလိုဒီမှာじゃနှစ်ခုကွာတော့ဗောဗျာဒီဒိဋ္ဌိဝိသုဒ္ဓိကဒိဋ္ဌိကွာခဲ့ပြီနောက်ထပ်ဒီမှာကင်္ကဝေဒနာဝိသုဒ္ဓိဒိဋ္ဌိနဲ့ဝိသိကိစ္စကွာပြီးတော့စိတ်စင်ကြယ်တန့်ရှင်းသွားတာမျိုးဒါကင်္ကဝေဒနာဝိသုဒ္ဓိလို့ခေါ်တယ်နော်ယုံမတန်တရားတွေလွန်မြောက်သွားအကြောင်းကျိုးရလို့မြင်သွားရင်ပရိစ္ဆသဘုပ္ပတရားမြင်တဲ့ဒီကင်္ကဝေဒ ဝိသေကိစ္စလွန်မြောက်သွားတာပါပဲဘယ်ဟာမြင်မြင်ပေါ့နော်အကြောင်းကျိုးအကြောင်းကြောင့်ကျိုးဖြစ်တယ်စိတ်တရားလည်းကံစေဥဒ္ဒရာအကြောင်းဒီစိတ်တွေဖြစ်တယ်ဒါတွေလည်းရှိတော့စိတ်ကြောင့်မရုပ်တရားပြောင်းလဲနေတယ်ရုပ်ပြောင်းလဲခြင်းကြောင့်တခါနာမ်တွေလည်းပြောင်းလဲနေတယ်အဲဒီလိုတွေပေါ့ဗျာအဲ့ဒါမျိုးလေးအကြောင်းကျိုးအကြောင်းကျိုးနေနေမြင်ခဲ့လို့ရှင်ဒီကနနကောယူဆမှတဲ့မိစ္ဆာတွေဒီလည်းကွာသွားတယ်တန်တရားဖြစ်နေတဲ့ဝိသေကိစ္စလည်းကင်းသွားတယ်ဒီတော့ ဝိဇိဒီတိအောင်သီလဝိသုဒ္ဓိတို့စေတဝိသုဒ္ဓိတို့ဘာညာမှတွဲလို့မရသေးဘူးဒီတိုင်အောင်လည်းဘုန်းကြီးတို့ဒီတကယ်ဝိပဿနာညာအစစ်တဲ့အစစ်မဟုတ်သေးဘူးနာမရူပပရိစေတညာနာယုတ်ကွယ်ကွယ်ပြားပြားသိတဲ့ဉာဏ်မျိုးဘုန်းကြီးတို့တဏ္ဍမှာပေါ်လာရင်ဒါဒိဋ္ဌိဝိသုဒ္ဓိဒီဘောမှာငါတပါးယောက်ျားမိန်းမအမြင်စင်ကြယ်သွားတယ်အဲ့ဒီအနေနဲ့တဆင့် ရုပ်တဘာဝနာမ်တဘာဝတွေမြင်ပြီးဆိုကြောင်းကျိုးတဘာဝမြင်အောင်ဘုန်းကြီးတို့သင်ပေးမယ်ခြင်စိတ်စေဦးလေးမြင်အောင်ရှုခြင်စိတ်စေဦးလေးကိုရှုပါများလာရင်ဟောအကြောင်းကြောင့်ကျိုးဖြစ်နေပါလားဆိုသိလာသိလာရင်အကြောင်းကြောင့်ကျိုးကြောင့်အကြောင်းကြောင့်ကျိုးဖြစ်တဲ့တရားတွေသဘောပေါက်လာယုံမှန်တန်တရားတွေလွန်မြောက်သွားတာဒီမှာတွဲမှာကဒိဋ္ဌိဝိသုဒ္ဓိဖြစ်ရင်နာမရူပပရိစေတဉာဏ်ဖြစ်နာမရူပပရိစေတဉာဏ်ဖြစ်ဒိဋ္ဌိဝိသုဒ္ဓိဖြစ်တယ်ဒီလိုမှတ်ထား အကြောင်းကျိုးကိုသိတဲ့ဉာဏ်ဖြင့်ကင်္ဂဝေဒနာဝိသုဒ္ဓိဖြစ်တယ်ဝိသိကိစ္စစင်ကြယ်တန့်ရှင်းသွားရင်ပစ္စယပရိကဉာဏ်ဖြစ်ဒီတိုင်အောင်ဘုန်းကြီးတို့ဝိပဿနာဉာဏ်အစစ်မဟုတ်သေးဘူးဝိပဿနာဆိုတာဘာလဲဒါလေးနားလည်ထားဖို့ဝိပဿနာဆိုတာကယုံ nant တရားတွေကိုအိဋ္ဌဒုက္ခအနတ္တမြင်အောင်ရှုနိုင်မှဝိပဿနာလို့ခေါ်တယ်အဲ့ဒါလေးမှတ်ထားမယ်နော် ရုပ်တဘာဝနာမ်တဘာဝအကြောင်းကျိုးဆက်ဆက်ဖြစ်နေရုပ်တဘာဝနာမ်တဘာဝအနိစ္စမြင်ရမယ်ဒုက္ခမြင်ရမယ်နတ္တမြင်အဲ့ကြမှာဝိပဿနာခေါ်တယ်ဓမ္မဝိပဿနာဉာဏ်အစစ်ဒီတမ္ပန္နဉာဏ်ရောက်မှဝိပဿနာဉာဏ်အစစ်ဖြစ်တယ်ဒီအထက်ကောမှဝိပဿနာဉာဏ်လို့သုံးတာတယ်ဒါလေးမှတ်ထားဖို့ပေါ့ဘုန်းကြီးတို့ဒီသင်ညုံမှာဆိုရင်တော့ဝိပဿနာဉာဏ်7ပါးတမ္ပန္နဉာဏ်နဲ့စပြထားတယ်သင်ညုံမှာကြောင့် အဲ့ဒါလေးလည်းမှတ်ထားဖို့အရေးကြီးတယ်နော်အဲ့တော့တမ္မာဝိပဿနာဉာဏ်စိန်ဒီတမ္မာတဉာဏ်ကနေဟောဒီဒီပစ္စကနာဉာဏ်တန်အောင်ဗျာဒါတွေဝိပဿနာဉာဏ်နော်အဲဝိပဿနာဒီဟာတွေကမဲ့ညာဖွညာတော့မဆိုင်ဒီအနုလောမဉာဏ်တာဒါဝိပဿနာဉာဏ်လို့ခေါ်တယ်အဲ့ဒီဉာဏ်တွေဖြစ်တာအဲ့တော့မှတ်ထားဖို့ကအဲ့တော့ခုနကဘုန်းကြီးတို့တရားရှုမှတ်ပြီဆိုနံပါတ်၄သဘာဝလက္ခဏာမြင်အောင်ရှု သဘာဝဆိုရုပ်သဘာဝနာမ်သဘာဝမြင်အောင်ရှုဒုတိယသဘာဝကြောင်းကျိုးသဘာဝမြင်အောင်ရှုနံပါတ်1သဘာဝလက္ခဏာမြင်အောင်ရှုနံပါတ်2ကတာမညာလက္ခဏာမြင်အောင်ရှုတာမညာလက္ခဏာဆိုကြောင်းကျိုးဆက်ဆက်ပြည့်ရုံဏသဘာဝတွေအနေစာဒုက္ခအနတ္တမြင်အောင်ရှုခုနကညာလှမ်းလိုက်တယ်လှမ်းတာလေးပဲကြည့်လိုက်တွန်းထိုးလှမ်းတဲ့တွန်းထိုးတဲ့သဘောလေးကတိနေတဲ့စိတ်လေးကတွန်းထိုးတဲ့သဘာဝလက္ခဏာလေးကပေါ်ပြီးပြောက်သွားတာ အောက်ချလိုက်တယ်ပြောင်းသွားတာဘုန်းကြီးအတန်နားထောင်ကြည့်လိုက်ဒီအတန်ပေါ့တတရအတန်ဒီတန်နဲ့ကြားပြီးပေါ်ပြီးပြောက်သွားပေါ်ပြီးပြောက်သွားဒါလေးတွေမြင်ရမယ်ကြားယုံတက်တက်မဟုတ်ဒီတန်ပေါ်ပြီးပြောက်မြင်အောင်ရှုရမယ်နော်ပြီးတော့ဒီအတန်လည်းအကြောင်းတိုက်ဆိုင်လာလို့ဖြစ်ပေါ်လာတာဒါလေးလည်းမြင်အောင်ရှုရတယ်အကြောင်းကျိုးဆိုရတဲ့အဲ့ဒီဆက်ဆက်ကတုတ်လည်းအကြောင်းကျိုးပဲနော်မျက်စိနဲ့အစင်ပေါင်းဆုံးလာလို့မြင်သိစေဖြစ်တာမြင်သိစေရအကြောင်းကပါလဲ အစင်းယူပါယုံနဲ့စကုပ္ပတာရာယုဒီလိုအကြောင်းကျိုးတွေလည်းမြင်အောင်ရှုရဖတ်တာဘာကြောင့်ဖြစ်လဲရှေ့ရတဲ့အကြောင်းတွေပဲဝေဒနာဘာကြောင့်ဖြစ်လဲရှေ့ရအကြောင်းတွေပဲနော်ခုနကမြင်သိစိတ်ရဲ့အစင်းမြင်သိစိတ်ဖြစ်ဖို့အတွက်မျက်စိရဲ့ဆင်းယူပါပြီးပေါင်းစုံလိုက်တယ်။ပေါင်းစုံမြင်သိစိတ်ဖြစ်တယ်။အဲ့ဒီသုံးမျိုးပေါင်းစုံလာတဲ့အခါမှာဖတ်တာတိန်နေတင်္ဂတိဖတ်တော့အဲ့ဒီလိုပစ္စယပရိကညာ ဆက်စက်ကတုတ်နေနဲ့လည်းဒီအကြောင်းရွံ့မြောင်ရှုနိုင်တယ်အဲ့ဒါမြင်လည်းလုံလောက်တာပဲဘုန်းကြီးဟိုရည်ရွယ်ချက်ကတော့အဲ့လောက်မြင်လည်းမစိုးဆက်စက်ကတုတ်လောက်မြင်ကိုပရိသတ်သမုပ္ပါတရားတွေကုန်မြင်မှာမဟုတ်ဟောဖတ်တာကနေအာယုံကိုတွေးထိပြလိုက်တယ်ဒါကြောင့်ဝေဒနာဖြစ်တယ်အဲ့မှာလည်းကြောင်းကျိုးပေါ်နေဖတ်တာပြကြဝေဒနာဝေဒနာပြကြတဏဒီဟာတွေဒီလိုအကြောင်းကျိုးမြင်လည်းပဲပြစ္ဆာပရိကညာဖြစ်တာဒီအကြောင်းကျိုးဆက်ဆက်ဖြစ်တဲ့ဒီတရားတွေရဲ့ပေါ်ပြပြဖြစ်ပြပြမြင်အောင် ယုံ nant တရားတွေပဲဖြစ်ဖြစ်ခုနပရိစ္ဆာဝိဇ္ဇာသင်္ကတဏပဲဖြစ်ဖြစ်ဖတ်တာပဲဖြစ်ဖြစ်မြင်သိစိတ်ပဲဖြစ်ဖြစ်အနေဆဒုက္ခအနတ္တမြင်အောင်ရှုရမယ်အဲ့ဒါမှတမ္ပန္တနာညာဖြစ်တယ်နော်ဒီတမ္ပန္တနာညာတမ္ပန္တနာညာနေပြီးဒီတမာရီတွေကောင်းလာအားကောင်းလာပြီဆိုရင်ဘာဖြစ်သွားလဲဆိုဒီမှာတမ္ပန္တနာညာခိုက်တာမှာじゃရှုမှတ်နည်းတွေမျိုးစုံပြောသွားသေးရရှိသေးတာပေါ့ဗျာဒီတော့ဒီနေ့ ဒီလောက်ညာနဲ့ပဲထားမယ်နော်ဒီဓမ္မန္တညာရှုမှတ်တဲ့နေရာလဲသူကပြောအောင်ပါဘုန်းကြီးတင်းညိုတိုင်ပြောပါမယ်တင်းညိုလည်းတင်ပြီးသားဖြစ်တော့ဒါတွေခဏကြားလိုက်နေတော့ကြောင်းကျိုးဆက်ဆက်ပြီးတဲ့ယုံ nant တရားတွေရဲ့အနေစာဒုက္ခအနတ္တမြင်အောင်မှတ်နိုင်တမ္ပဒနာဉာဏ်လို့ဒီလိုမှတ်ပေါ့နော်အဲဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံကုများဖြစ်ကြပါစေဆရာတော်ဖျားပေးတဲ့ဆုနဲ့ပြည့်စုံရပါလို့ဤရှင်ဖျားသာဓုသာဓုသာဓုပါဖျား